နီယာ2022ခုနှစ်နိုမလ19ရက်စနေနေ့ညနေပိုင်းသဘောတရားရအပိုင်း317 317အသုံးချကျင်လမြတ်ပဋ္ဌာန်းပိုင်း24 42ကာမပစ္စည်းရောအပိုင်း6ဒီဒီကာမပစ္စည်းကိုပဲဆက်လက် လေ့လာကြမယ်သင်ပေးပါမယ်မနေ့ကပြောတဲ့ဓမ္မပိရှိနေကံနေပေါ့လေကံနေပြုလုပ်တဲ့အခါမနေ့ကခွဲခြားပြတယ်ဟိနာကုသကံမေစီမာကုသကံပဏိဒကုသကံဒီကုသကံနေလောက်တဲ့အခါမှာကိုယ့်ရဲ့လောဘရပုံမှာမူတည်ပြီးတော့ဒီကံနေကွဲပြားနိုင်တဲ့ဆယ်ကြောင့်မနေ့ကပြောသွားတယ် အဲ့ဒီမှတ်စုလေးနဲ့ကြည့်မယ်နော်နေယဟိနာကုသိုလ်မေဇိမကုသိုလ်ပဏိနာကုသိုလ်ကိုကကုသိုလ်ကောင်းမှုတွေပြုလိုက်တဲ့အခါမှာစန္ဒတို့စိတ်တို့ဝိရိယတို့ပညာတို့ဒီလိုထက်ထက်တန်တန်ပြုတဲ့ကုသိုလ်တစ်မျိုးပေါ့ထက်ထက်တန်တန်နဲ့ပြုရင်ဒါပဏိတာကုသိုလ်ပေါ့ အဲ့ဒါအလဲလက်တန်းသားလေးနဲ့ပြည့်မယ်ဆိုမဇ္ဈိမကုသိုလ်ပေါ့အဲ့ဒီຢာတွေအာနေနေမယ်ဆိုပဏိတကုသိုလ်ဖြစ်လို့အဲ့တော့ကိုလုပ်တဲ့ကုသိုလ်ကိုယ့်ကိုသိတော့ကိုကုသိုလ်တွေကအစင်တမ်းမြင့်ကျင်တဲ့ဆိုရင်တော့နော်ပဏိတကုသိုလ်ဖြစ်ခြင်းနဲ့ဆိုရင်တော့ဘယ်လိုလုပ်ရမလဲဒါသိထားဝေးကြည့်တော့ဒီကုသိုလ်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပရိဒါကုသိုလ်နောက်ဆုံးပိုင်းမှာကြည့်လိုက်อืม တတ္တဝါတွေရဲ့တန်တရားလွံ့မြောက်ရရရပြီးတဲ့ကုသိုလ်မျိုးဒါမျိုးကုသိုလ်မျိုးကတော့ပါရမီကုသိုလ်ဆိုတာကိုဒါပြောခဲ့ပါဒါ sorry ကြာမများလို့ဖွင့်တာပြီးတော့အကုသိုလ်ပဲလုပ်လို့ကုသိုလ်လုပ်တဲ့ကဒုသဖြင့်ပေါ့လေများစွာလူတဲ့တန်းနေရာကိုဒီကုသိုလ်ကိုတော်တော်များများကဘယ်လိုလုပ်ပြုနိုင်ကြလဲဒီကုသိုလ်တွေဘာကုသိုလ်ပဲပြုပြုပြုလုပ်တဲ့ကမှာ သီလကုသိုလ်ပဲလုပ်လို့ဘာဝနာကုသိုလ်ပဲလုပ်လို့ကိုယ့်အတွက်ကိုအဓိကထားမကြည့်ပဲဒီဖျားလောင်းတော့လို့ပေါ့လေအများအတွက်လိုအပ်ချက်ကိုပြုလုပ်ပေးရင်သီလကုသိုလ်ပဲလုပ်လို့ဘာဝနာကုသိုလ်ပဲလုပ်လို့ကိုယ်လိုအပ်ချက်ဒီရှိလာတဲ့အခါကိုယ်ကတောက်တဆရာမလိုနဲ့အလိုလိုပြီးဆုံးအများလိုအပ်ချက်ကိုမကြည့်ဘဲနဲ့ကိုယ်လိုအပ်ချက်ကိုကြည့်ပြီးတော့ ဒီကုသိုလ်ကောင်းမှုတွေလုပ်နေတော့ကိုယ်လိုအပ်ချက်တွေရှိလာတဲ့ကမပြည့်စုံတယ်လို့များလိုအပ်ချက်လည်းမပြည့်စုံနိုင်ပါဘူးအဲလိုမြတ်စွာဘုရားတို့ကြတော့ဘုရားလောင်းတို့ကြတော့ဘုရားမဖြစ်မီဘုရားလောင်းပေါ့အဲလိုပါရမီဖြည့်တဲ့အခါကျတော့သူတို့ဘာရဲ့လိုအပ်ချက်ကိုအဓိကထားပြီးကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့တာပါဒါကြောင့်မြတ်စွာဘုရားဘုရားဖြစ်လာတဲ့အချိန်မှာ ဖရာရဲ့လိုအပ်ချက်မှန်သမျှတောက်တန်စရာမလိုအလိုလိုနဲ့ပြည့်စုံလာတယ်ဆိုတဲ့အကြောင်းပေါ့နော်ဘုရင်မချန်ခဏပြောပြပါတယ်ခုလည်းဒီမာလေးလည်းပြောလို့ရပါတယ်အဲ့ဆိုဗျာတက်တော်တရားရှိစဉ်ကာလကမန္လတိုင်းအတွင်မှာဒေသဆိုင်ကြွားချီပါတယ်အဲ့တော့အဲ့လိုကြွားချီလာတဲ့အခါမှာ ရှင်းတော့ဒီလိုလမ်းပန်းဆက်သွယ်ရေးတာလည်းမကောင်းဘူးပေါ့လေတနေရာတနေရာဘာလို့လဲစွန့်ခံစွန့်ခံပုတ်ပိတ်ပြီးမှတနေရာကိုဒီလိုကြွားကြအဲလိုကြွားတဲ့အခါကျတော့နေရာစီဆိုနေဘူးတော့ပါအဲနေဘူးတဲ့အခါကျတော့သူတို့လက်စွာပြမူကြီးတဲ့တန်ဃာတွေကဒီဘာသာကြားတဲ့ရွာတရွာကိုဖြတ်ပြီးမှ ကိုလိုချင်တဲ့နေရာကိုသွားလို့ရမှာဟုတ်အဲဒီ ရွာရောက်လို့နေရာလဲပူတော့ခဏနာပြီးတော့ရေတောက်တာလို့ပါလို့ဒါတွေလောက်ရဒါပေမဲ့လို့အဲ့ဒီရွာကထူနာရွာလို့ခေါ်ပါတယ်အဲ့ဒီရွာသူရွာသားတွေကဖျောင်းဝိတဲ့တန်ဃာတွေမကြည်ညိုဘူးလေဘာဖြစ်လို့လဲဘာသာကြားတွေဖြစ်နေတော့ဒီတော့ဘာသာကြားပုံကိုယ်တွေတို့ရွာမှာကြာကြာနေခွင့်မရအောင်သူတို့ကဘာလုပ်လဲမြတ်စွာဘုရားဒီသူတို့ရွာဖြတ်သွားမယ်ဖြတ်ကြွမယ်ဆိုတော့သူတို့ကလည်းတရင်ရတော့ ရွာသူရွာသားတွေတိုင်ပင်ကြတော့ဘယ်လိုတိုင်ပင်လဲဆိုဘုရားကိုရမနဲ့တပိသတာဝကတွေငါတို့ရွာမှာကြာကြာနေခွင့်မရအောင်ဘယ်လိုလုပ်ကြမလဲအဲတော့ရေတော့ရေမရအောင်စီမံတို့ကြာကြာနေလို့မရဘူးဘာဖြစ်လို့လဲဆိုအဲ့ဒီမှာရွာမှာလည်းတရွာလုံးမှာတတွင်းရှိတော့ရေတွင်းခွေလိုညာပဲဒေတာဒီမှာဆိုရှိဖြစ်တော့ပါလားဒါမျိုးငါတို့တရွာလုံး ပေါက်ရည်သုံးရည်တွေခတ်ထားရတယ်ခတ်ပြီးတော့မလုပ်လဲဆိုတော့ရေတွင်းတွေကိုမြက်တို့မြက်မိုက်တွေကောင်ရွေးတွေဖွဲတွေဒါတွေနဲ့ရေတွင်းကိုဖိုးထားလိုက်တာအပြည့်ဖြည့်ထားလိုက်တော့အဲ့ဒီချိန်မှာမြတ်စွာဘုရားမူရတန်ဃာတွေကတခြားနေရာနဲ့ဆွန်ခန်းဆွန်ပုံပေးဒီရွာကိုလာဒီရွာဖြတ်လာတယ်အဲ့ဒီချိန်မှာနေရာလေးတအားပူတော့နေဘူးချိန်ကြောင့်ခန္ဓာကိုယ်တွေပင်မနွမ်းနေ ရဝိရတန်ကလည်းရေစာကြတော့အဲ့မှာပဲအနိလာတပြောင်းမှာခဏရေဝါဒကောနဲ့တပင်တစ်ခုအောင်မှာနားပါညဆောဘုရားအတွက်ဆရာနနာကနေရာထိုင်ခင်ခင်ပေးပါအဲတော့မြတ်စွာဘုရားပါမင်းလဲဆိုတော့အနန္တငါဘုရားရေစာတော်မူပါလေရေစာတော်မူတယ်ဒါကြောင့်ရွာတွေကဒီရွာတွေကရေတွေရေသွားခတ်ဆမ်းပါဒီလိုမိတ် အဲ့ဒီချိန်မှာရန္ဒနာလည်းကြရတော့ရွာတွေကလည်းခြံစည်းကိုခတ်မတာတော့ရေရင်းမှာသူတို့မှတ်ရည်နဲ့ပုံထားတာလည်းမြင်ရပါဒီတော့မြတ်စွာဘုရားရှောက်တယ်မြတ်စွာဘုရားခုချိန်မှာထုံတာရွာသူရွာသားတွေဘုရားမိတဲ့တန်ခါတွေကိုတောက်ရည်မရအောင်စီမံထားတဲ့အတွက်တပည့်တို့ရည်မရနိုင်ပါဘူးဘုရားလို့ရှောက်ထားတယ်အဲ့တော့မြတ်စွာဘုရားနောက်တစ်ချိန်ထပ်ပြီးအမိတ်မှာ အနန္ဒငါရေစာတော်မူတယ်တောက်ရပါခတ်ဆမှာရှင်အနန္ဒဒီလိုပဲလျှောက်တယ်တတိယအချိန်မြောက်ထပ်ခိုင်းတဲ့ခါကျရှင်အနန္ဒကမစင်စားတော့ဘူးလေမြတ်စွာဘုရားမိန့်တဲ့အတိုင်းမြတ်စွာဘုရားလက်ထက်တပိတော်ယူအဲဒီရွာလေးအရေရင်းနာကိုသွားပါတယ်ရှင်နန္ဒရေရင်းနာရောက်တဲ့ခါကျရေရင်းနဲ့မှရှိတဲ့ရေတွေကဘာဖြစ်လဲဆိုသက်ရှိပုံကိုယ်တွေလို့ပေါ့ ဒီဒီမှာရှိတဲ့မျက်မှိုက်တွေဖွဲတွေအလုံးကိုဟောကကြီးတွေကပေါ်တက်လိုက်ဖယ်ထုတ်ပြလိုက်တော့အဲဒီမှာကြည်လင်တန့်ရှင်းတဲ့ရေလေးရေတွင်နှခေါင်းဝရေတွင်နှခေါင်းနှခေါင်းဝထီအောင်ရေတွင်အပေါ်နှာထီအောင်တက်လာတော့ဒီဖြစ်ပုံတွေကိုမြင်ရတဲ့အခါကျတတ်မဲ့ရေတွေအဖြစ်ပုံကိုမြင်ရတဲ့အခါကျတော့ရှင်အနန္ဒဘာအောင်မှုပြောမြတ်စွာဘုရားရဲ့ ဘုံတကူကအလွန်ကြီးတာပဲမဖြစ်နိုင်တာဖြစ်ပေါ်လာငါရေရွေးနီးနာရောက်တာ ਨੇ ဒီရေရွေးနီးအမိုက်တွေမြမိုက်တွေဖွဲ့တွေကရေရွေးကတွန်းဖယ်ထုတ်လိုက်ထူးကြည်လင်တဲ့ရေတွေကလည်းဒီရေရွေးအပေါ်နားလေးဟုတ်လားစီတက်လာတယ်အဝချီမွားပြီးတော့တပိတ်တော်မြတ်စွာဘုရားတွေ့တော်ရေခတ်ရေခတ်ပြီးတော့မြတ်စွာဘုရားလည်းဆက်ကပ်ပါတယ်ဉာဏ်တန်ခါလေးလည်းဆက်ကပ်တယ်အဲ့ဒီဆက်ကပ်ရင်လည်းလျှောက်ထားတယ် ခုနကသူတွေ့ခဲ့တဲ့အာဟောဘအာဟောဆရာတွေပေါ့ဘုရားရှင်ဘုန်းတော်ကံတော်တွေချီးမွမ်းလျှောက်တာမြတ်စွာဘုရားဗာမိတ်လဲဆိုတော့အနန္တတဲ့ရေတွေဟာအမြဲတမ်းအရတ္တိတာတိုင်းမှာတကယ်လို့ရှိနေမယ်ဆိုရင်ရေတွင်းတွေဘာလို့တူးစရာလို့မလဲတဲ့ရေတွင်းတူးစရာမလိုဘူးပေါ့ရေတွင်းတွေထားစရာမလိုဘူးတော့ဘုရားဖြစ်ဖို့ဆိုတော့ဘာလို့ ਆ လဲဆို အလိုရှိတာတော့မရရင်ကြောင့်ဖြစ်တဲ့ဆင်းရဲတဏှာပေါ့ဗျာဆင်းရဲခြင်းအကြောင်းဖြစ်တဲ့တဏှာအရင်းမြစ်ကိုပယ်ပြီးဖြတ်တောက်ပြီးဖြစ်တဲ့ငါဖျားရှင်ဟာဘာကြောင့်မို့ဒီတောက်ရရှာဖို့သွားလာစရာနေလို့တလေတောက်ရရှာဖို့အတွက်ဒီလာတာမဟုတ်ဘူးဆိုတော့ပြောချင်တော့ဒါ ဥရပါဏတုဥဒံပါဠိတော်ဆာမဏေ194မှာမိန့်ထားပါတယ်အဲ့ဒီကထကရာပေါ့လေထကရာဖွင့်ဆိုချက်လေးကပိုကောင်းပါထကရာဘာဖွင့်တာလဲဆိုတော့ဒီမြက်တွေဖွဲတွေအပြည့်ဖြစ်ထားတဲ့ရေတွင်းဟာသက်ရှိပုံကိုယ်တွေလိုမြက်တွေဖွဲတွေကိုရေတွင်းတွေကနေဖယ်ထုတ်လိုက်တယ်ပြီးတော့အင်တန်ကြီးလင်းတန့်ရှင်းတဲ့ရေတွေဟာရေတွင်းနှကန်းတိ စီထွက်ပြစ်တက်လာဒီလိုထူးဆန်းစွာ ဖြစ်ပေါ်လာခြင်းရဲ့အကြောင်းအရာတွေမြတ်စွာဘုရားရဲ့အဋ္ဌံကြောင့်မဟုတ်သလိုနတ်များကနတ်များရဲ့တကူအာနုဘောကြောင့်မလို့မဟုတ်ဘူးတဲ့အမှန်တကယ်ကတော့ဒါဘာကြောင့်ဖြစ်တယ်လဲဆိုမြတ်စွာဘုရားပါရမီဖြစ်စဉ်ခါလုံးကပါရမီကုသိုလ်ရဲ့အစွမ်းတတ္တိကြောင့်ဒီလို ဖြစ်ပေါ်လာတာ ဘုရားလောင်းတော်ဘုန်းကြီးတို့အလုံးသိတော်မူတဲ့အတိုင်းပေါ့နော်ဒီပင်္ဂလာမြတ်စွာဘုရားခြေတော်မှာနိဗ္ဗာန်နိယတပြာရီရရှိတဲ့ချိန်ကနေစာပြီးပါမီတော်တွေဖြည့်ခဲ့အဲ့ဒီလိုဖြည့်ခဲ့တဲ့အခါမှာကိုယ့်အတွက်ကြံစီတောင့်တမှုမရှိဘူးကုဒီမတ္တဝါအပေါင်းပေါ့တတ္တဝါကြီးအများကြိုးတာကြိုးတွေ့တာလိုလားတောင့်တပြီးတော့ပါမီတွေဖြည့်ခြင်းတယ် အဲ့ဒီဖြည့်ကျင့်ခဲ့တဲ့ပါရမီအာနုဘော်တွေအစွမ်းတတ်တွေကြောင့်အင်ပတန်ကြည်လင်တဲ့ရေတွေကဘုရားရှင်အလိုရှိတဲ့အခါမှာအလိုလို ထွက်ပေါ်ပြည့်တက်လာခြင်းဖြစ်တယ်ဆိုတော့ဒီတက္ကရာအလိုလိုဖွင့်ပြတာဒီတော့ပါရမီကုသိုလ်ဆိုတာကုသိုလ်ပြုလုပ်တဲ့အခါမှာကိုယ့်အတွက်လိုတောင်းပမှုတောင်းတမှုမပါဘဲနဲ့ကိုယ့်အတွက်လိုလောက်တောင်းတမှုမထားဘဲနဲ့ အများတို့ဥဒိချက်ထားပြီးလောက်ရတစ်ခုခုကိုပြောလင်းနေတာဖြစ်ဟုတ်လားမတောင့်တမှာ တောင့်တမှုကပြီးဆုံးတယ်တောင့်တနေရင် တောင့်တမှုကမရနိုင်ပါဘူးမဖြစ်နိုင်ပါဘူးဒီလိုလောက်ရမျိုးကိုရည်ရွယ်ပြီးလေဒီဆရာတော်ဘုရားကြီးကဥဒ္ဓမပုရိသဒီပနီပေါ့နော်ဆာမနာလေးရလေးမှာမိန်ထားတာရှိပါအကျိုးကိုမတောင့်တပဲပြုနိုင်နေရင်အကျိုးဒီများများကြီးရပြီဘောရိတံပါရပါရမီလည်းမြောက် အကျိုးကိုတောင်းတ၍ပြုလျင်အကျိုးလည်းနည်းပါ၏ပါရမီလည်းမမြောက်ဒီလိုမိတ်ထားတယ်အဲ့ဒါလေးဘုန်းကြီးကသတိထားဒီတော့ကုသိုလ်ကောင်းမှုလုပ်တဲ့ခါမှာအဲဒီိုချိုးမမျောနဲ့ပေါ့ဗျာအာကုသိုလ်ပဲလုပ်လို့အခုဘုန်းကြီးစာသင်ပေးနေတယ်ဓမ္မတွေသင်ပေးနေတယ်ကိုချိုးကိုပြောစရာမလိုပါဘူးအများသိဖို့အတွက်ဆိုရင်ရည်ရွယ်ချက်ကိုသင်ပေးဖို့လိုတယ် အဲသင်တော့သင်တော့လည်းဒီတိုင်းပဲဟုတ်ကိုယ်လည်းသိအောင်တော့ဒီသင်ရင်းနဲ့လည်းကိုယ်လည်းသိပါအောင်သင်သွားပြီးကျင့်ဖို့ကျင့်ပြီးတော့အဲ့လိုအများကြီးချိုးဆောင်နေဒီရွယ်ချက်လေးထားဆိုရင်တော့ပါရမီကုသိုလ်ဖြစ်တော့အတားတွေသင်နေသင်တာအများကြီးလောက်တဲ့နေရာမှာကောင်းအောင်လောက်နိုင်ဖို့အတွက်အဲ့လိုသင်ယူလာပြီဒါတွေကဒီလိုအများကြီးလောက်နိုင်ဖို့အတွက်ကျင့်လာပြီဒါဆိုရင်ပါရမီကုသိုလ်ဖြစ်သွားဒါကြောင့်မို့ဒီမှာအောက်က မာကန်လို့ဆရာတော်ဘုရားကြီးပေါ့မာကန်ဆရာတော်ဘုရားကြီးကသူကဒါနကုသိုလ်သူတို့ကတော့ပရိယတ်တိဆရာတော်ကြီးတွေဆိုတော့ဒါနကုသီလကုသိုလ်ပေါင်းတော့ဒီလိုပြောတော့ဒါနကုသိုလ်ပဲဒီကထားလောကဂုံသိစီးစိမ်မဖက်တတ်တဲ့အလူခံယူသူကချမ်းသာသေးကြောင်းငဲ့ညာရှောင်းအလောင်းတော်တို့ဒါနကုသိုလ်မှာကုသိုလ်ကောင်းမှုလုပ်တဲ့ခါကျလောကကျိုးတွေနဲ့မမျောလောကစီစဉ်တွေ လောကဂုံသိမ်းတွေဒါတွေမမြင်အောင်ဟောစီစီချမ်းသာတွေလည်းမမြင်အောင်အလူကံပုဂ္ဂိုလ်အတွက်သူအတွက်အရှင်ပြေဖို့သူ့အတွက်ဟုတ်လားပြီးဆုံးဖို့အဲ့ဒါကိုအဓိကထားလို့နော်လူရတန်းနေဆိုဘုန်းကြီးတို့သူများအတွက်လူလာလေဘုန်းကြီးတို့ဘာပြေလှမ်းလူတယ်သူတို့အတွက်လူလာလေကိုယ့်အတွက်လူလာမဟုတ်ဘူးသူ့အတွက်လိုအပ်တာရဖို့ဖြစ်ဖို့ရည်ကြည်တာအဲ့လိုပါ ဟိုဘုန်းကြီးတို့ဆွန့်ကပ်တဲ့ကားတွေပါလေဒါလေးသတိထားစေခြင်းလို့ဆွန့်ကပ်တယ်ဆိုတော့ဘုန်းကြီးတွေပုံပေးစေခြင်းတန်ခါတွေရှင်မြတ်တွေပုံပေးစေခြင်းလို့ကတ်ထားတယ်အဲဒါတန်ခါတွေရှင်မြတ်တွေတန်ခါတွေရှင်မြတ်တွေဖုံးပေးတဲ့ဟာမျိုးပေါ့လက်ရွယ်ကြည်လာတဲ့ကကြာမြန်ညီတာမျိုးတွေလည်းဒါသင်တော်တို့စီမံနိုင်ကောင်းတော့အဲဒါရှင်မြတ်တွေဖုံးပေးလိုက်ရင်ကိုချက်ပြောတယ်ဝမ်းမလာဖြစ်တော့ကိုကြိုက်တာတွေချက်နေပြီတန်ခါတွေကမစားတဲ့ခါကျရင်မှဒုက္ခတွေဖြစ်တော့ တချို့ကြတင်းကော်ထက်ကုန်တာရှိအဲ့လိုမဟုတ်ဘူးနော်သူဒီရှင်မြတ်တွေတင့်တော်တာမျိုးလုံနိုင်ကောင်းတယ်။နောက်ကြကျမပညာရှင်တွေပုံနာတယ်။ကျန်တဲ့ပုဂ္ဂိုလ်တွေကနားလည်းမလဲဘူးပေါ့။အောက်ကလေးလည်းကောင်းတယ်။အောက်ကဆုံးပါလေးပေါ်တယ်။ပေါ်လွင်မပြုတ်ကောင်းရာတူလျက်ကောင်းမှုမြတ်လို့ ကောင်းအောင်ကြိုး၍ကောင်းယူကို၌တည်စေမင်း လောကသာရပြု။ဒါလည်းကောင်းတာ။ဘာကုသိုလ်ပဲလုပ်လို့ ပေါ်မှုထင်ရှားဖို့မလိုသူများအတွက်လောက်ထားဘူးများကောင်းရုပ်ပြုတယ်ဆိုတော့များကောင်းရုပ်ဖြစ်ဖို့အရေးကြီးတာပဲကိုယ်ပေါ်လို့ရမလို့လူလည်းတန်းတယ်တချို့ကြလည်းကိုယ်နာမည်ကိုထက်လည်းမပါလည်းရမှာမပါရင်ကို သူကစိတ်ပြတ်သွားတာဒါမျိုးတွေဖြစ်တော့အဓိကသူ့အတွက်ကိုလှူတော့ကိုယ့်အတွက်ကပေါ်လို့ရထင်ရှားစရာမလိုလူရှင်မမန္တတဲ့လူရှင်မန်တီအောင်မန္တတိုင်တက်ပြစရာမလိုဘူးသူ့အကျိုး ဖြစ်တော်ဖို့ရည်ကြီးတာပဲနော်ဒီမှာရှေးရှေးသူတော်ကောင်းကြီးတွေလောက်တဲ့နီးပေါ့နော်ဒါတွေကိုအတူကိုးရဆရာတော်ကြီးတွေမိတ်သွားတယ်ခုနဝိသုရိမကလည်းမိတ်သွားတယ်ဟုတ်လားဘယ်လိုကုသိုလ်ကောင်းမှုလုပ်ရမလဲဒါမိတ်ပါပဲဒါတွေကိုဘုန်းကြီးကအတူကိုးရမယ်အတူယူပါမယ်ပေါ့နော်ဆရာတော်ဘုရားကြီးဒီလောကစီစဉ်နေမမောပြီးတော့ဒီကုသိုလ်ကောင်းမှုတွေမလုပ်နိုင်ဘာပဲလုပ်လို့ပေါ့ဗျာလူမှုရေးလုပ်လို့ဘာသာရေးလုပ်လို့အများအတွက်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ပေါ့ သူတို့ကောင်းကျိုးချမ်းသာရတာကိုယ်လည်းကောင်းကျိုးချမ်းသာရတာပဲအထူးဆုတောင်းစရာမလိုကိုယ်နာမည်လိုလိုရလာတာပါသူတို့ကြိုးရှိအောင်လားအများကြိုးရှိအောင်လားလုပ်လောကအကျိုးရှိအောင်လားလုပ်ကိုယ်အတွက်မမျောနဲ့ကိုယ်အတွက်ယာတုတွေခုံသိမ့်နေနာမည်တွေကြီးမှုကြော်စုံမှုဒါတွေမမြင်နော်ပေါ်လွင်နေတာလည်းမဖြစ်စီအောင်ဟောငါလူနေတာပဲ ငါလုံးလုံးနေတာပဲဒါမျိုးလဲစိတ်ထားဖို့မလိုပါဘူးအများအသိပါကိုကတကယ်လုံးလုံးနေတကယ်အသိမှပြုပါဘာပဲလုံးလုံးလူမှုရေးလုံးလုံးဘာသာရေးလုံးလုံးနိုင်ငံရေးလုံးလုံးအများကောင်းရုပ်တွေရည်ရွယ်တော့တဲ့ပုဂ္ဂိုလ်ကသူကသူပေါ်လွင်တာပဲကိုကပေါ်လွင်အောင်လုပ်ချင်မလုပ်ဘူးဒါမျိုးဘုန်းကြီးကပြောင်းပြန်ဖြစ်နေကိုပေါ်လွင်ဖို့ထင်ရှားဖို့ဒီကထားလောက်ကြတယ်လို့များတော့ဒါကြောင့်ဆရာတော်ကြီးတွေကအဲ့ဒါကိုလောကတာပြောအဲ့ဒါမိတ်တာ ဘာအကုသို့ပဲလုပ်လို့ကိုယ်အတွက်ပေါ်လွင်အောင်လုပ်ရှာမလို့ဘူးနော်ကျုပ်ဘာသာ ဆုံးမတွေကကောင်းတာညာလက်နဲ့ပြီးတော့ဘယ်လက်ကမသိစေနဲ့ခရိယဆုံးမတွေပါအဲဒီလည်းကောင်းတာကိုပေးလာဘေးကလူတွေမသိစေနဲ့ပြောမမြင်စေနဲ့ဒါပဲပေါ်လွင်မှုထင်ရှားမှုမပြုအောင်ဒါဆုံးမကိုပေါ်လွင်ခြင်းနဲ့ထင်ရှားခြင်းနဲ့ဆိုဘုန်းကြီးတို့ဒီဥပနိဒယပစ္စည်းနဲ့ကြည်လိုက်ပေါ့ လောဘနဲ့လောက်နေတာမျိုးအဲ့ကြလို့မကောင်းဘူးပေါ့ဗျာလောဘနဲ့လောက်တဲ့ကုသိုလ်ဆိုတာကတော့ဘယ်ဆယ်တမ်းမြင်တဲ့ကုသိုလ်ဖြစ်တော့မလဲကုသိုလ်အကုသိုလ်တွေလောဘတွေခြံရံပါနေဒေါသတွေခြံရံပါနေမာနတွေခြံရံပါနေမာနတွေနဲ့တွဲဖြစ်တဲ့ကုသိုလ်မျိုးဟောတယ်မှုပြုတဲ့ကုသိုလ်မျိုးပေါ့အဲ့ဒါကြိုင်တော့ကုသိုလ်ပြုဝမဟုတ်တော့နော်အထက်တန်းကြတဲ့ကုသိုလ်မဟုတ်တော့ဘူးပေါ့ဗျာဟိနကုသိုလ်မျိုးတွေဖြစ်သွားမယ် ကြောင့်မို့ကုသိုလ်ကောင်းမှုလို့လက်ခံမှာပေါ်ရမပြူကောင်းရာတူလေခုနရှေးသူတော်ကောင်းကြီးတွေဘယ်လိုလောက်သွားတယ်ဘုရားအလောင်းတို့ဘယ်လိုလောက်သွားတယ်ဒီလူနီတန်နီတွေကိုဒါသိစေကြဒါနာပဲလုံလုံသီလပဲလုံလုံနော်သီလပြည့်စုံလို့သီလပြည့်စုံလို့တကသီလပြည့်စုံတော့ကိုယ်ရမောပဝန်းကျင်လည်းချမ်းသာတာပဲသီလရိုးရိုးပြည့်စုံအောင်လုပ်အောင်ပေါ့နော်ဘာဝနာပါတဲ့သီလမျိုးပေါ့နော် သူများတက်မတက်ဘူးမတက်ရုံနဲ့မလုံတော့ဘူးလေသူများပေါ်မေတ္တာစေနာ ထားတာမျိုးပေါ့ဥမာတက်တက်လို့စားတာမျိုးပေါ့တက်တက်လို့စားတာမျိုးတွေမဟုတ်ဘဲနဲ့ဒီတတ္တဝါတွေပေါ်မှာတကယ်ကိုမေတ္တာထားမေတ္တာလည်းထားမယ်မေတ္တာလည်းပွားရမယ်ပွားရင်းနဲ့ဒီတတ်တတ်လို့ရှောင်တာမျိုးဆိုပိုကောင်းတာပေါ့အဲ့လိုမှမေတ္တာလည်းမထားနိုင်ဘူးခွေးလေးကြောင်လေးတွေထူဟာနဲ့ဟာတဟာဖြာဆိုတတ္တဝါလေးတတ်ဖြာညှင်းစေဒါမျိုးတွေဖြစ်နေပဲဆိုရင်လည်း အမချဘူးပေါ့ဗျာအဲတော့တကယ်တမ်းကျတော့သီလတောင်ပြည့်စုံတော့ဖို့ဆိုရင်ဒီမေတ္တာတတ်တွေကရုဏာတတ်တွေပြည့်စုံမှသီလလည်းပြည့်စုံတာကိုအဲ့မှာကြည်လိုက်ပေါ့သူများအတွက်ငဲ့ပြီးဟုတ်လားတခြားပုဂ္ဂိုလ်တွေအတွက်ငဲ့ပြီးစောင့်ထိန်တဲ့သဘောမျိုးဖြစ်တယ်ဟောတတ်တော်ပဲပေါ့မေတ္တာထားတဲ့အနေနဲ့ဟောသူများတက်ကိုမတတ်ဘူးဒါမျိုးတွေပေါ့ လူများကိုမလိမ်ဘူးတခြားပုဂ္ဂိုလ်တွေငဲ့ပြီဒါမျိုးဆိုသူတို့ကောင်းတွေကြအဲ့ဒီလိုသွားတယ်အဲကြောင့်သူတို့ကောင်းတွေလောက်တဲ့ညီကိုဘုန်းကြီးတို့ကဒီလိုကံတွေဖြစ်ဖို့ရည်ကြည်တာပေါ့နော်ဒါကုသကံတွေပဲနော်ကောင်းမှုမြောင်လို့ကောင်းအောင်ကျိုးရည်ဟုတ်ကုသိုလ်ကောင်းမှုမှန်များဆိုမြတ်မြတ်နုံနုံကိုယ်ရှင်ဘာကုသိုလ်ပဲဖြစ်မြတ်နုံကုသိုလ်ဆံမျိုးဆိုဘုန်းကြီးတို့ကြောင်းတိုက်ဆံတာတဏှာပြောပြပါဒါနကုသိုလ်တော်တော်များများတော့ဘုန်းကြီးတို့ဒါနကုသိုလ်တွေသိ ဝါဒနာပါကြပါတယ်ဒီတဲ့ descendant နဲ့သီလကုသိုလ်မျိုးဆိုရင်နိုင်နည်းနည်းတွန့်လာဒါလည်းအရေးကြီးတာပဲနော်ဟိုလူမှုတမ်းမှုလောက်မှာဘုန်းကြီးတို့တွေကဘာလုပ်မှာလဲဟောဘောဝတန်တရားသွားတယ်ဟုတ်လားဘောတန်တရားပြတ်အောင်မလုပ်နိုင်သေးတနည်းအားပြောရင်တော့ရတ္တမဲ့ဖို့ရတ္တမဲ့ဖို့ရတ္တမဲ့ရတ္တဖို့မရသေးရဟနာမဖြစ်သေးဘဝတွေသွားရအောင် သွားအောင်မှာဆိုဘာကုသိုလ်ကောင်းမှုမဆိုမြတ်မြတ်နိုးနိုးလေးလေးစားစားလုပ်ဖို့လိုတယ်ဒါနကုသိုလ်လုပ်လို့သီလကုသိုလ်လုပ်လို့လုပ်အောင်ပါပဲဒါနတော့လုပ်နေရင်တော့ဒါပစ္စည်းဥစ္စာဘဝဆက်ဆက်မှာချမ်းသာနိုင်တာသီလမပါပြန်ရင်လည်းအနာရောဂါများအသက်မရှိအနာရောဂါများနေနေဘယ်ဟန်ကြမှာဒါကြောင့်သီလကုသိုလ်လည်းဒီလိစားစားများများနိုးနိုးနဲ့လုပ်ပါဘာဝနာကုသိုလ်ဟောပစ္စည်းဥစ္စာလည်းချမ်းသာပါရဲ့ သက်ရှိကျမ်းမှာပါဒါပေမဲ့စိတ်တက်ကမကောင်းရင်လည်းပဲဘယ်သူမှကိုယ်ထင်ကြီးမှုလေးစားမှုမရှိဘူးเนาะအသက်ရော်လေးရလာရင် လူတွေဟာဘုံရန်နေပါအောင်ပေါ့လေ။ညာကြီးညိုမှုလေးစားမှုခံကျင်ကြ။ကြီးညိုလေးစားခံကျင်တော့စိတ်ကောင်းနှလုံးကောင်းရှိမှကြီးညိုလေးစားမှုဆိုတာဖြစ်တာ။စိတ်ကောင်းနှလုံးကောင်းမရှိရင်တော့ကြီးညိုလေးစားမှုကမဖြစ်ဘူး။စိတ်ကောင်းနှလုံးကောင်းလည်းဒီတိုင်းမဖြစ်ပါဘူး။တကယ်ကိုကြင့်ကြံနေမှစိတ်ကတို့တိုင်းအကုသိုလ်ပဲဖြစ်များတော့ကုသိုလ်ဖြစ်ဘူး အဲကြောင့်ဘယ်ကောင်းမှုကုသိုလ်မဆိုမြတ်မြတ်နုံနုံလေးစားလို့ပါဝေယောစားလို့တာလည်းကုသိုလ်ကောင်းမှုပဲဒီတော့တဝုနဲ့တူယူသေးလေးစားတာဒါလေးကိုတော့ဘုန်းကြီးကဒီအဓိကထားပြောခြင်းမှာတယောက်နဲ့တယောက်ယူသေးမှုလေးစားမှုဒါကုသိုလ်ပဲဒါကိုလည်းဟုတ်လားဟောဒါကုသိုလ်ရတာပဲတယောက်နဲ့တယောက်လေးစားစားဆက်ဆံမယ်ပြောဆိုမယ် အဲမျိုးပေါ့ယူသေးသေးပေါ့ဟိုရဟန္တာကဆိုယူသေးရမှသိတယ်လူချင်းချင်းဟောဘုန်းကြီးတွေလည်းဘုန်းချင်းချင်းဆိုအဲ့လိုခါတည်းလေးလေးစားအကောင်မှမရှိဘူးလေးစားအကောင်မှမသိဘူးအဲ့ဒါလေးလည်းကုသိုလ်လို့မှတ်ထားပေါ့အများကြီးပေါ့နော်ဘယ်ကုသိုလ်မဆိုဘုန်းကြီးတော့မြတ်မြတ်နိုးနိုးလေးလေးစားစားပြည့်ဖို့လိုတယ်ဒီမှာအဲ့လိုလုပ်တဲ့ခါမှာအကောင်းဆုံးဖြစ်အောင်လုပ်ရတယ်ကုသိုလ်ကုသိုလ်တွေအိနာကုသိုလ် မဇ္ဈိမကုသိုလ်ပဏိကိုပဏိတကုသိုလ်ဖြောင်းလုံးမှာပေါ့လေဒါနလုံးလည်းပဏိတကုသိုလ်ဖြောင်းလုံးမယ်သီလအဲပဏိတကုသိုလ်ပေါ့ကျင့်စဉ်တွေကဘယ်ဟာမဆိုပါတယ်နော်ဘုန်းကြီးတို့ဒုတင်မှာလည်းအဲ့လိုပဲခွဲထားတယ်ဒုတင်မှာလည်းလို့၃မျိုး၃မျိုးခွဲထားတယ်ဘယ်ဒုတင်မဆိုပေါ့အဲ့လိုအဲ့လို၃မျိုး၃မျိုးစီခွဲထားတော့ဒါကိုကိုက သိထားနားလည်ထားအဲ့လိုနားမလည်ထားလို့ရင်တော့အိုးကိုလုံးတရားတွေအိုးဟိုကုသိုလ်ကောင်းမှုတွေလုပ်ပါရဲ့ဟိုအထက်တန်းသားကုသိုလ်မဟုတ်ဘူးလို့အဲတော့ကိုယ့်ရဲ့ကုသိုလ်ကဘာဖြစ်မှလဲထက်တန်းမကြတဲ့ကုသိုလ်မျိုးဖြစ်သွားရင်တော့ကိုလုံးရတာအမကြဘူးပေါ့ဗျာဘုန်းကြီးတို့ဒူတင်ပိုင်းမှာじゃဘာသုံးထားလဲဆိုဟိုဘာဒူတင်တော့ဥက္ကဥက္ကမစ္စု နော်ခုတူတူပါဒီမှာတော့ပဏိတလို့တောင်းတာဟိုမှာတော့ဥက္ကဋ္ဌလို့တောင်းတာဥက္ကပေါ့မစ္စုမစ္စုမုဒုဟိုမှာတော့မုဒုဤနာကိုမုဒုလို့တောင်းတာအတူတူပဲဘယ်တူတူပဲကျင့်ကြဒီသုံးမျိုးသုံးမျိုးပေါ့အထက်တန်းသားကျင့်တာရှိတယ်အလယ်လာတန်းသားကျင့်တယ်အောက်တန်းသားကျင့်တာရှိတယ်ဒါဒုတင်ပိုင်းမှာလည်းဒီတိုင်းပဲနော်ဒါဘုန်းကြီးတို့ဘုသူရရအောင်လို့ပြောတာအသုံးလုံးလေးတွေကဒီတိုင်းပဲသွားပါတယ်နော်ဒီမှာတော့ အဲပဏိတမေဇိမဟိနဒီလိုကွဲသွားတယ်ကုသိုလ်ပုံမှာကြတော့ဒုတင်ကျင့်စဉ်တွေကြတော့ဩက္ကဋ္ဌမေဇိမမုရုဟိနအဲဒီမှာတော့မုရုလည်းသုံးတယ်ကလေးဟိနလို့လည်းသုံးဟွန်းအဲဒီထဲမှာကြဩက္ကဋ္ဌဒုတင်ဖြစ်ပြီးဩက္ကဋ္ဌဒုတင် မစ္ဆုံဒုတင်ဒီလိုလဲဗမာသားနဲ့သုံးတယ်ပုရုဒုတင်ဒါမျိုးပေါ့အဲတော့အမြတ်ဆုံးဒုတင်ဖြစ်ဖို့ဘုန်းကြီးတို့ကျင့်ကြံနေအောင်ကြိုးစားတော့တခုတော့ရှိတာပေါ့အဲဒီဒုတင်ကျင့်တဲ့ခါကျရင်တော့ ထက်တန်းကြကြမကျင်နိုင်ဘူးအောက်တန်းကနေဖြည်းဖြည်းချင်းဖြည်းဖြည်းချင်းတက်တက်ကျင်အောင်ဉာဏ်နဲ့ကုသိုလ်တွေမျိုးချရင်တော့ဒီတတ်နိုင်တော့ဒီခုနပဏိတကုသိုလ်ဖြစ်အောင်လုပ်ဖို့ပေါ့နော်အဲ့ဒါလေးတော့ကျွန်တော်နော်အဲကြောင့်မို့ဒါလေးလည်းကောင်းပါတယ်ပေါ်လွင်မပြူကောင်းရာ တူလျက်ကောင်းမှုမြတ်နိုးကောင်းအောင်ကြိုးရကောင်းကြိုးကို၌တည်စေမင်းဒါလေးရအောင်ကြက်ထားဖို့ဘာကုသိုလ်ပဲလုပ်လို့ဟုတ်လားဩငါတို့က ပေါ်လွင်ထင်ရှားဖို့မလိုဘူးအများကောင်းကျိုးဒီဆရာတော်ကြီးနှစ်ပါးဒီမိတ်ကြတဲ့စကားလေးတွေကြည့်ဘုန်းကြီးတို့ဒီတိုင်းလောက်တာကိုရေးကြည့်တယ်ဒါတော့ဒီမှာမာကံလို့ဆရာတော်ပြရဒါနာကုသိုလ်ပဲဒီကဒါပဲသီလဘာဝနာဘာကုသိုလ်လုပ်လို့ပေါ့နော်အဲ့ဒါမျိုးမှတ်ထားမယ်ဘာကုသိုလ်လုပ်ဒီတိုင်းလုပ်လုပ်တာပေါ့လုပ်လိုက်ရင်ဒါအကျိုးသက်ရောက်မှုကမနာကပါရမီ ကုသိုလ်ဖြစ်သွားတယ်ဘုန်းကြီးတို့ကဘာလုပ်လို့ပါရမီ ကုသိုလ်မှပါရမီကုသိုလ်မျိုးမှ ဘောဆက်ဆက်ကပါတယ်ပါရမီကုသိုလ်မျိုးပါခဲ့တဲ့ပုဂ္ဂိုလ်မှာကိုပြုခဲ့တဲ့ကုသိုလ်ကိုအခက်ခဲရှင်တောင်းတရင်လိုလိုဖြစ်လာတောင်းတစရာမလိုပဲနဲ့တောင်းတမှုအပြည့်စုံပါရမီကုသိုလ်မဟုတ်ရင်တော့တောင်းတလည်းပြည့်စုံမှာမလိုပါဘူးပြည့်စုံမှုပြည့်စုံမှာဖြစ်ဖို့မလွယ်ဘူးပေါ့ဒါကြောင့်ဘုရားကြတော့ဘုရားလောင်းလို့ကြတော့ဒီကုသကံပြုလုပ်တဲ့နေရာမှာ ခုနပါရမီကုသိုလ်ပြုခဲ့တဲ့အတွက်ပါရမီကုသိုလ်ဖြစ်အောင် ပြုခဲ့တဲ့အတွက်အဲ့ဒီပါရမီကုသိုလ်ရဲ့အစွမ်းတတ္တိကြောင့်လူဘဝမှာဖြစ်ရင်လေအထက်တန်းကြတဲ့အမျိုးမျိုးမှာပဲဖြစ်တာပဲရှင်မြင်ဖြစ်ခြင်းဖြစ်မယ်မင်းဆရာပညာရှိတွေဖြစ်ခြင်းဖြစ်မယ်ဟုတ်လားတကယ်တက္ကသိုလ်တိတာပါမောကရှားရီတွေဒါမျိုးပေါ့အမျိုးဆက်မြင့်တဲ့မျိုးရိုးမှာပဲဖြစ်တယ်တကယ်လို့အာဟုသောကံကြီး ရှိလို့အပယ်လေးပုံကိုကြာသွားရင်တော့မှဘုရားရှင်တို့ကြတော့ဒိဋ္ဌံဘဝတွေမှာခိုတဲ့ပေးငယ်တဲ့ဘဝမဖြစ်ရဘူးဒီလိုပြောပါနော်အကြောင်းခိုဖြစ်ရတဲ့ဘဝတွေကိုဖြစ်တဲ့တိရစ္ဆာန်ဘဝဖြစ်သည့်တိုင်တော့မှသူကခိုတော့မှခိုမင်းမြောက်ဖြစ်နေမြောက်မင်းရှင်ဖြစ်နေရှင်မင်းအစကြီးလိုပေါ့အကြီးကဲအနေနဲ့ပဲဖြစ်တာပဲတာမန်အနေနဲ့မဖြစ်ဘူး ဒါကဘာဆုံးဖြတ်ပေးလိုက်လဲဆိုခုနပါရမီကုသိုလ်ကနေဆုံးဖြတ်ပေးလိုက်တာပဲအဲတော့ဒီမှာပါရမီကုသိုလ်ဖြစ်အောင်ဘုန်းကြီးတို့လောက်တာကိုအရေးကြီးတယ်ဒါလေးမှတ်ထားပါတော့ပြီးတော့အောက်ကိုဆက်ကြည့်တော့မှอืมဟောဒါလေးအရင်မပြောခင်ဘုန်းကြီးတို့ကံရဲ့အကြောင်းလေးနည်းနည်းနော်ဘာကုသိုလ်ပဲတာမန်ကုသိုလ်ပဲပါရမီကုသိုလ်ပဲဖြစ်ဖြစ်ဟုတ်လားကံပေါ့ဗျာ ကုသိုလ်လုပ်လိုက်ရင်ကံဖြစ်သွားတော့ပေါ့နော်တာမကုသိုလ်လုပ်တဲ့ကံဖြစ်မယ်ပါရမီကုသိုလ်လုပ်တဲ့ကံဖြစ်သွားမယ်ပေါ့အဲဒီကံဆိုတာမျိုးစေ့နဲ့တူတာပေါ့နော်အဲတော့တခုရှိတာကအရာရာကိုဘုန်းကြီးတို့ကကံကြီးတဲ့လုံလုံကြီးပုံချဒီလိုတော့ယုံအောင်မှာတော့မဟုတ်ဘူးပေါ့ဗျာအဲတော့ မျိုးစေ့ဆိုတာစနစ်တကျလေးလာဆန်စေဝေဖန်သုံးတတ်သုံးတတ်ထားဖို့ဒါမျိုးဒီကတော့အယူဆမှန်ဖို့ယုံကြည်ချက်မှန်ဖို့ဒါအရေးကြီးပါ မျိုးစေ့တစ်ခုရဲ့အဓိကစွမ်းဆောင်ရပါလေအပင်ပေါက်နိုင်တဲ့စွမ်းရည်တတ္တိဒီစွမ်းရည်တတ္တိမလျော့ပါဖို့အတွက်မချွေရင်းဖို့ဘာလို့ရမလဲမျိုးကောင်းမျိုးသိမျိုးသက်ဒါတွေမဖြစ်ဖြစ်အောင်ပေါ့လေဒါရွေးချက်တာ ပို့ထုတ်နေတဲ့မျိုးစေ့မျိုးဒါမျိုးမဖြစ်အောင်ဒါရွေးချယ်အောင်တခါလေလေဘလောက်ပဲစွန့်ရည်တတ္တိပြီးွားတဲ့မျိုးစေ့ဖြစ်ပေမဲ့လို့ဒီမျိုးစေ့ကိုဒီတိုင်းသိသိအောင်နဲ့အပင်မပေါက်ဘူးလေသူ့ရာစီနဲ့သူပေါ့နော်သူ့ရာနဲ့သူဒါမြေချဆိုက်ပြိုးပြရတော့ပေါ့မြေချဆိုက်ပြိုးတဲ့ကဒီတိုင်းချလို့မှမရတော့မျိုးစေ့လည်းမြေကိုသင်တော်သူထိုးပြီးဆွပေးပေါ့ မျိုးစုံလောက်ကတော့ပြုပြင်ပေးရတော့အပင်ပေါက်တဲ့ခါမှာလည်းမလိုအပ်တဲ့ပေါင်းဝင်နေပါလေတန်ရှင်းတုတ်တင်ရှင်းလင်းပေးရတယ်ဒီလောင်းစရာကြီးရေလောင်းမမြေရောစရာထက်စရာရေမြေရောစရာတက်အဲ့လိုလေလိုလေသေးမရှိအကြောင်းပေါင်းစုံအောင်မြင်အောင်လုပ်ပေးမှဒီမျိုးစီကဖြစ်ထောအောင်မြင်ပြီးတော့ဗောလေအသီးနှံနေစီပင်တဲ့အပင်ဆိုတာဖြစ်လို့ဒီကံကံရဲ့အကျိုးကိုဘုရားဗောလေမျိုးစီ ကံနဲ့ကံရဲ့အကျိုးဆိုတာလည်းမျိုးစင်းနဲ့အပင်ရွက်ဒါအတိအပွင့်အစာရှိတွေဖြစ်စင်တဲ့လားတူပါကံကိုမျိုးစင်းနဲ့နိုင်ထားတယ်ပေါ့ဗျာကံရဲ့အဓိကဆွမ်းဆောင်ရပါလေထိုက်တန်တဲ့ပုံပွားကိုရောက်အောင်သူကအကျိုးပေးနိုင်တာပါပို့ပေးနိုင်တာပဲဒီမျိုးစေ့ကိုအဲ့တော့ဘာလို့ရမလဲအချိန်မီစိုက်ပြိုးထုံရက်အချိန်မီပြိုးပေါ်မှာချဖို့ မျိုးချပြီးစိုက်ပြီးရတဲ့သဘောပဲမျိုးစီကပင်ပေါက်ပြီးသူ့ရဲ့ဆွမ်းတတ္တိအားလျော်စွာပါလေအရွက်တွေအပွင့်တွေအဆန်တွေဒီဆွမ်းရည်တွေရှိလို့ကံမှာလည်းကံနဲ့ထိုက်တာနဲ့ကံပွေပေးနိုင်တဲ့ဆွမ်းတတ္တိဆိုတာရှိပါတယ်ကုသိုလ်ကံလူကသူ့ရဲ့ဆွမ်းတတ္တိအားလျော်စွာတတ္တဝါတူဘောပုဂ္ဂိုလ်တူတယောက်ကိုသူဂတိပုံဝါပေးတဲ့အခါမှာဒီတတ္တဝါရဲ့ရုပ်ပိုင်းနာမည်နှစ်ပါးလုံးပေါ့လေကံမွေဆိုပါရှိတယ် ရုပ်ပိုင်းဆိုင်ရာကံမှုတွေကဘာလဲဆိုအစင်တို့အတန်းတို့အနံအရာအတွေ့အထိပေါ့အပြင်းအာယုန်နေနဲ့ပြင်းအာယုန်နေထင်လာနိုင်စွာလက်ခံနိုင်စွာဖြစ်တဲ့မျက်စိနာလေးကကိုယ်စိအကြည်ယုတ်အကြည်တ၅မျိုးနဲ့နော်အတွေ့အာယုန်နေထင်မြင်တဲ့ဟရိယဝတ္ထုနှလုံးသားပေါ့ဒါတွေအဓိကဒီယုတ်တွေစနစ်တကျရှင်သန်ကြီးထွားဖို့အတွက်ဘုန်းကြီးတို့ကလုပ်အောင်လေဆောက်ရှောက်ပေးတဲ့ ရုပ်သက်ရုပ်စီဝိတာဆိုပါတော့ဗောဒီယုတ်တရားကံရအမွေ ဖြစ်တဲ့အတွက်ကံစားယုတ်လို့ခေါ်ပါတယ်အဲတော့နာမည်ဆိုင်ရာအမွေတွေထဲမှာအဓိကထင်ရှားပါလဲဆိုဒီနေ့မနေ့ကပြောခဲ့တယ်တတ္တာတို့ဝိရိယတို့တတိတို့သမာဓိပညာပေါ့ပုံ၅ပါးပေါ့ဒီနံစောအားတွေနံစောအကောင်းတွေပါရပါအဲ့ဒီနံစောအကောင်းတွေနဲ့ကိုကပြုလုပ်ခဲ့ရတယ် ဒီကံတွေပြုလုပ်စဉ်ခါမှာဒီဆွမ်းအငါးခုအခြေခံပြီးပြုလုပ်ရပါတယ်အဲ့ဒီထဲမှာဆိုတော့ညာနာဆွမ်းအားပေါ့ညာနာဆွမ်းပညာဆွမ်းအားအနေနဲ့ကံကံယုတ်သိမြင်တဲ့ဆင်းတဲ့ပုံပုံလုံးပြီးတော့ဘုန်းကြီးကဒီတရားထုတ်တဲ့အခါဆိုပါယုတ်တဘာဝတွေနာမ်တဘာဝတွေသိအောင်အထောက်အရတယ်ခန္ဓာ၅ပါးယုံနာတရား အာရဏဆုံးနှစ်ပါး18ပါးသစ္စာလေးပါပေါ့ဒီကဲကိုဒီအရှိတရားတွေပရမတ္တတရားပရမတော့လေးလာနာယူရတော့ဗောဗျာလေးလာနာယူပြီးတော့ဘာလုပ်အောင်လဲဒါတွေကြင်ကြအထောက်ကျင့်ကြအထုတ်တဲ့ခါကျတော့ဟောရုပ်တဘာဝနာမ်ဘာဝတွေသိအောင်အထုတ်ရုပ်ဆိုရင်လည်းဘုန်းကြီးတို့ဓာတ်တဘာဝတွေပို့မြင်လွယ်တော့အဲဓာတ်တဘာဝအထုတ်ပေါ့ အဲရုပ်တဘာဝတွေသိပြီဆိုတာယူဘက်ခန္ဓာသိအောင်လုပ်တာပြီးတော့နာမ်တဘာဝတွေသိအောင်လုပ်တာနာမ်တဘာဝတွေကျတော့သိမှုခံစားမှုတို့မှတ်သားမှုတို့စဉ်းစားကြံစည်တွေးတောမှုဆိုတာတွေဒီခန္ဓာ၅ပါးယုံနာတရားတွေရဲ့သဘောတဘာဝတွေသိအောင်လို့ဒီဟာရဲ့အကြောင်းရုပ်ဆက်ဆက်ဖြစ်တဲ့သဘောတဘာဝတွေသိအောင်အတူအဲ့ရနဲ့တစင်တဲ့အနေစာတို့ကအနတ္တပေါ့အဲ့ဒီလူတွေဆွမ်းအားတွေ ဝိပဿနာဉာဏ်နေဖြစ်အောင်အထောက်အဲ့လိုအထောက်မှအဲ့လိုဘယ်လောက်ဒီအထောက်မလဲဆိုဘုန်းကြီးတို့ဒီပရိသမီတာမကပါဠိတော်မှာကြတော့ပရိသင်္ခါရုပ္ပခဉာဏ်ပေါ့အဲ့လောက်ဒီအထောက်အဲ့လိုအထောက်ပင်ဒီဟာလေးဒီသင်္ခါရုပ္ပခဉာဏ်ပရိသန်နေအကျိုးပေးတယ်ဆိုတာကိုအဲ့တော့အဲ့ဒီဉာဏ်ထီအောင်အထောက်ရင်ပေါ့ဟိုကောင်းတာပေါ့အဲ့တော့နန်းစွာတွေဆိုအဲ့ဒါတွေပါပဲ ဒီနွမ်းစားရကမ္မတ္တိဓမ္မက ပါရမီဓခံတ္တိပါမွေးရပါရခြင်းတရားနဲ့ပါရှိသူပါရမီရှင်တွေဟာခုနဉာဏ်မျိုးစစ်ဓခံပါလာတဲ့ဒီဖြစ်ပါတယ်အဲ့ဒီလိုဒီကိုဖြစ်ပေါ်ဒီကိုပုဂ္ဂိုလ်ဖြစ်လာရင်ဘာတွေနဲ့ကြုံမလဲတော့ဒါနာတွင်မှလည်းကြုံတွေ့ပြီးတော့ဟိုဒီကိုကအကျင့်ကြအထုံးမဲ့ဆိုမဲ့ညာပုံညာနိဗ္ဗာန်ရနိုင်တာပေါ့ဗျာ အဲ့ဒီလောက်ထိဘုန်းကြီးတို့ကအထုတ်ဖို့တော့လိုတာပေါ့အဲတော့မျက်စိနားလေးဟာကိုယ်ဆိုတဲ့ရုပ်စွမ်းအားတွေပေါ့လေတာမနာစွာတွေအာဒါကံရအမွေနဲ့ထက်မြက်ထူးခြင်းနန်စွာက ပါရမီအမွေနဲ့ဒီလိုတော့ခွဲခြားဖို့ဒါကြောင့်မို့ဘုရားဒီကဆရာတော်ကြီးကတော့ဗာမိတ်လဲဆိုတိတိမတော်တိအထာတိတိတိပုံညပညာပုံညာနာဒီဝစနံဒီဝဒံဒီ လောကမှာပြောနေတဲ့ကြက်တည်မင်္ဂလာဆိုတာဘာလဲဆိုပညာနဲ့ကုသိုလ်ကောင်းမှုတွေကိုဆိုလိုတာပါဆိုဒီလိုမိတ်ပြောချင်တာတော့ဒါပါလဲဆိုတိရိမင်္ဂလာကြက်တည်ဆိုတာဒီပညာပဲကုသိုလ်ကောင်းမှုတွေရဲ့ကောင်းမှုရဲ့အကျိုးအဖြစ်နဲ့ခန္ဓာကိုယ်မှာပြည့်စုံရရဲ့ရုပ်ဆွာနာဆွာတွေပြည့်စုံတဲ့ဒုဆွာနာဆွာပြည့်စုံတဲ့မှုတွေ ပိုင်ဆိုင်ရရှိအကောင်းကျိုးချမ်းသာတွေကိုခေါ်တာပါလို့ဒီလိုမူလတိကအဲဒီသမီလနံပါတ်6မှာ မိန့်ထားတယ်ပေါ့ဗျာအဲတော့ပြောချင်တာကကံနဲ့ပါရီမျိုးစီရတောင်ကဆံရတုဂတိပုံဘဝကိုပို့ဆောင်ပေးပြီးလိုအပ်တဲ့အခြေခံစွမ်းအားတွေပြည့်စုံဆောင်ရွက်ပေးပြီးသူတောင်ကကြည်ပြီပေါ့ဗျာတကယ်လိုအပ်တဲ့ အကျိုးစီးပွားတွေအဆင့်ရောက်ဖို့ကြတော့ဘာလို့ ਆ လဲဆိုပုဂ္ဂလပြာပါဒပေါ့ဗျာပစ္စုပန်ပုဂ္ဂလပြာပါဒတောင်းပိုင်းဖြစ်အဲ့လိုဟိုကဘဝကောင်းတစ်ခုရောက်ပို့ပြလိုက်ပြီးဆိုဒီရောက်တဲ့ဘဝမှာနော်အတိတ်ကပြုလုပ်တဲ့ကံတွေကြောင့်ဒီဘဝကောင်းရောက်လာပြီးဆိုဒီပစ္စုပန်ဘဝမှာတို့ရမယ်တောင်းနေရှိသေးတယ်ဒါလေးကိုသဘောပေါက်ဖို့ပါအဲ့တော့အတိတ်က ပြုလုပ်ခဲ့တဲ့တာဝန်တွေကတော့ပုဂ္ဂဓမ္မပြပါတာပေါ့လက်ရှိပြစ္ဆုတ်ပံတာဝန်တွေကတော့ပုဂ္ဂလပြပါတာဒါတွေကြတော့ကိုယ်ကတတ်နေမြစ조사အထောက်အမှာပဲဒီကံနေကောင်းဖို့ဖို့ကောင်းအောင်ပြီးဆုံးဒီလို조사အထောက်နိုင်တော့အတိတ်ကနဲ့ပြစ္ဆုတ်ပံပေါင်ဆက်ပြီးတော့ကောင်းရုပ်ချမ်းသာတွေမြင်လာတွေဖြစ်နိုင်တာပေါ့ဒီတော့ဒီကုသိုလ်ကံတွေဟာအကြောင်းပေါင်းစုံညီညွတ်တဲ့ခါမှာအကျိုးပေးတယ် ဒါအလုံးဒီလိုကြာဝနာဝရှိပါတယ်အဲ့တော့ဒီကုသကံတွေကဘလို့အကြောင်းတွေပေါင်းစုံတိုက်ဆိုင်လာမိတဲ့ခါမှာဒီအကျိုးပေးတယ်လေဆိုဘလို့တုတ်တံလေးခေါ်တာရှိပါတယ်ခုနမဆုလေးအောက်ကနေဆက်ကြည့်မှုနော်အရင်တုန်းကဘုန်းကြီးတို့ဥပနိတ္တပစ္စည်းတုန်းကလည်းတစ်ခါပြောခဲ့ဥပါတယ်အဲ့မှာလူပေါ်မှာအရေးကြီးဆုံးလိုအပ်ချက်ဆိုတမ္ပတ္တိ၄ပါးဆိုဘုန်းကြီးတို့အရင် ဥပနိတယပစ္စည်းဇေဟာတွေအောက်တမှာလည်းတခါပြောခဲ့တယ်အဲ့ဒီထဲမှာဒါလေးအဲ့ဒီတမ္ပတ္တိလေးပါနဲ့ပြည့်စုံရင်ဒီလက်ရှိဘဝမှာအကျိုးပေးတယ်ဆိုတော့ဒါကိုပြောချင်တော့အဲ့ဒီထဲမှာဘုန်းကြီးအရင်ပါအဲ့တော့ကလည်းတခါပြောခဲ့တယ်ဒီမှာတော့မဆုအနေနဲ့ကိုချင်းလည်းကိုလည်းကြည်ချင်းကြည်လို့ရအောင်တမ္ပတ္တိ14ပါးဆိုတော့နံပါတ်1ကပရိရူပဒေသဝါဒသင့်တော်တဲ့အရာမှာဖြစ်ရမယ်နံပါတ်2ကသဗ္ဗုဒိတိပဒိတယ ဆရာကောင်းသမားကောင်းမိတ်ဆွေကောင်းမိကောင်းဖကောင်းဒါတွေနဲ့တွေ့ကြုံရမယ်။တပတ်3ကအတ္တသမပရိဒီကိုယ်စိတ်ကို ကောင်းစွာထားစိတ်ကောင်းနှလုံးကောင်းရှိရမယ်။နံပါတ်4ကရှေ့ကကြိုတင်ပြုခဲ့တဲ့ကုသိုလ်ကောင်းမှုရှိရမယ်၄မျိုးရှိတာပေါ့နော်။ဓမ္မစိတ်နေနဲ့ဘုန်းကြီးရေးမထားဘူးအရင်ဥပနိတယပစ္စည်းတော့ပါခဲ့ပြီ။အဲ့ဒီထဲမှာဒီမှာဘုန်းကြီးတို့အင်္ဂုတ်ထု စက္ကတုတ်ဖွင့်ပေါ့ဗျာအင်္ဂုတ္တထကရာဒုတိယစာမီလာ289မှာကျသူကပုပ်ပိကတပုပ်ပိစာကတပုံညာတာပေါ့နော်ဟိုမင်္ဂလာတုတ်လို့ပြောရင်အဲ့ဒါကလိုရင်းဆိုဒီလိုပြောသွားဒီ74ပါးမှာတကယ်လို့ဘုန်းကြီးတို့ဒုတိယရှိဘဝလုံးကပြုလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေပါခဲ့မယ်ဆိုရင်အဲ့ဒီကုသိုလ်ကံတွေ တင့်တော်တဲ့နေရာပို့လိုက်တာတင့်တော်နေနေရာပို့ပေးလိုက်တာတင့်တော်နေနေရာပို့သွားတဲ့ကအဲ့မှာမိကောင်းဆွေကောင်းဆရာကောင်းသမားကောင်းမိဘကောင်းနေနဲ့တွေ့ရတာတွေ့အောင်လဲသူကပဲလှုပ်ပေးလိုက်တာစိတ်ကောင်းနှလုံးကောင်းရှိအောင်လဲသူပဲလှုပ်ပေးလိုက်တာဒါကြောင့်မို့အဲ့ဒီဆက်ကတုတ်ရအဖွင့်ပေါ့နော်သင်္ကတိတုတ်ထတုတ်အဖွင့်လို့မှာကြပါလေပုပ်ဝိဇာကတဘုံညာတာ အတိတ်ကံကောင်းခဲ့ရင်ဒါဘုံကြီးတို့ ဆရာကောင်းသမားကောင်းနဲ့လည်းတွေ့မယ်မိကောင်းဆွေကောင်းမိဘကောင်းနဲ့လည်းတွေ့မယ်ပြီးတော့အသင့်တော်တဲ့နေရာကိုလည်းရောက်ရှိသွားမယ်ပြီးတော့စိတ်ကောင်းနှလုံးကောင်းနဲ့သူကပြုလုပ်ပေးလိုက်တယ်ဒါကြောင့်ဘုဗ္ဗေစာကတဝိညာဉ်နဲ့ရှေးကုသိုလ်ကံကတော့လိုရင်းဆိုအဲ့ဒီဆက်ကတောက်ကြအလိုမိန်ထားပါနောက်တစ်တောက်ကြတော့ကလျာဏမိတ်တာတောက်အဲ့ဒီတောက်ကြတော့ဗာမိတ်မြန်တယ်လဲဆိုတော့မိကောင်းဆွေကောင်းလိုရင်းပေါ့ မိကောင်းဆွေကောင်းပြာနာကြတယ်ဒီလိုမိန်တာဆရာကောင်းသမားကောင်းတရားထုတ်တဲ့ခါနာမျိုးတွေတရားရှင်တို့လူဆရာတော်ကောင်းသမားကောင်းနဲ့တွေ့မြင်အရတ္တမညာဖုန်ညာရသွားပြီးတော့ဝိဥနာတိဒုက္ခဘေးကလုံးဝကင်းလွတ်ဒါကြောင့်မို့ကလျာဏမိတ်တသုတ်တန်ယောပါဠိတော်ဗြဟ္မာကိုဆာမီလာ80ကုံတာဂရဝကသုံးမှာတာဂရဝကတန်ယုံမှာပေါ့ဗျာကလျာဏမိတ်တအဲ့ဒီသုံးမှာじゃ မိတ်ဆွေကောင်းကအဓိကကြတယ်ဒီလိုပြောသွားတယ်နော်မိတ်ဆွေကောင်းရှိသွားရင်ကိစ္စအလုံးပြီးနိုင်တယ်ဒီလိုပြောသွားဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒါကတော့ခုနကအဆုံးမတွေဘုရားဟောတဲ့တရားတွေထေရတာတွေပေါ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီအောက်ကနေပြီးမှတ်စုလေးဆက်ရေးတာတော့တပြေကံပေကြီးနေတရားတိဆရာတော်ရဲ့အဆုံးမပါပဲသူကမိန့်ကြားချက်လေးဘုန်းကြီးကိုးကားပြီးရေးတာ ရေကံပေကြီးနေပြတဲ့ဆရာတော်ကတော့ခုနကြည့်လိုက်ပေါ့နော်အာအောက်ကအထိပ္ပယ်လေးပိုင်းအိုင်မှာအဲဒီသူ့ရဲ့အကြောင်းပြလေးပါရေးထားတယ်သူကဗာမိတ်တာလဲဆိုပုံနာလေးကစာကြည့်မယ်နော်ဟောဒါဒါကိုယ့်ကိုကြည့်လို့လည်းရပါသူကဗာမိတ်တာလဲဆိုခဲ့ပြီးတဲ့ဒီဒီနှစ်တုပ်ပေါ့နော်စက္ကတုပ်တို့ကလျာဏမိတ်တာတုပ်တို့ဒီတုပ်ရဲ့ ဆိုကြပြီးအချက်များမှာတကယ်ပါပြီနဲ့ပြည့်စုံတော့ပစ္စည်းမောက်ကပြီးကဝိကာပုဂ္ဂိုလ်တို့အတွက်လုံလောက်ရည်နောက်ဆုံးပေါ်လေပစ္စည်းကဘုရားဒီဘဝမှာတေချာဘဝမညာဖုန်ညာရမယ်ပုဂ္ဂိုလ်များအတွက်ဆိုရင်တော့ဒါတွေကလုံလောက်ဒါတွေကဒီဒီအချက်လိုက်တွေမှန်တယ်တဲ့ပုဗ္ဗိဇာကရဘုံညာတာရှေက နော်တဗုရိတုပနေတိယဆရာကောင်းတဲ့ဓမ္မကောင်းတွေဒါပစ္စည်းမှုအဘိကတာတို့အတွက်တော့မှန်တယ်လို့သူကပြောချင်တာပါပဲတာမန်ကုသိုလ်ရှင်များအတွက်ကတော့စိတ်မချသေးဘူးအဲ့မှာဘာထောက်လိုက်လဲဆိုဆရာတော်ကြီးကရှင်တိဝတ္တရှင်တိဝတ္တဆိုကြည့်လိုက်ဒီဒီပရိရူပဒေသဝတ္တဆက်နဲ့နှိုင်းရှင်ကြည့်ရှင်တိဝတ္တဆိုတာကသူကဘယင်အသားပဲဘယင်သားဆိုတော့နန်းတော်ထဲမှာသူကြီးပြင်းရတာပဲပရိရူပဒေသဝတ္တ ဒေသဝါဒဒါပရိဒုပတကယ်ကိုတင့်တော်တဲ့နေရာသူဖြစ်ခဲ့တာပဲနော်ဟောပရိဒုပဒေသဝါနောက်တစ်ခုဘုရားရှင်ကိုမိပြုတ်ပြီးတော့ဟုတ်လားသင်္ကန်းဝတ်ခဲ့ရတယ်ရှင်ဒေဝဒဆရာဘုရားရှင်ကိုမိပြုတ်ပြီးပထမဆုံးသင်္ကန်းဝတ်တဲ့ချိန်တော့တကယ်ကိုမာနတွေခြာယူတဲ့အတွက်လောကီဇံပင်ချင်းကြောင်ရတာပဲဘုရားရှင်နဲ့မိတွေ့ရပြီးရခဲ့တာဒီပရိဒုပဒေသဝါဒဆိုဆရာကောင်းသမားကမိဘကောင်းဟုတ်လားသူ့ဖေရလည်းဘယင်ဆိုတော့ ဆရာကောင်းသမားကောင်းတွေမိဘကောင်းတွေနဲ့တွေ့တာပဲဒါရှေးကုသိုလ်ကံပါခဲ့တာသိကြတာပဲနော်ရှေးကုသိုလ်ကံပါလို့နေရာကောင်းရခဲ့တယ်ဆရာကောင်းသမားကောင်းမိဘကောင်းတွေနဲ့တွေ့ကြရဒေဝရရှင်ဒေဝရအနေနဲ့ကြည်ဒါမှမဟုတ်သူကဘာဖြစ်လဲအတ္တသမပရိဒီစိတ်ကောင်းနှလုံးကောင်းမရှိဘူးစိတ်ကောင်းနှလုံးကောင်းမရှိတဲ့အတွက်သူ့ဘဝဆုံးယုံပျက်စီးတာဒါရင်တော့လည်းဘုန်းကြီးပြောခဲ့တယ် သူကတခြားပုဂ္ဂိုလ်အတူဝက်လာတဲ့ပုဂ္ဂိုလ်တွေကရှေးပါရမီတွေကရှိတဲ့အခါကျတော့ဝေဒုဘုံလူတွေရတော့ပေါ့ဗျာရှေးခေတ်ရှင်အနန္ဒာတို့ဆိုရင်ဒါအေရတဲ့9ရဝေဒုရတော့သူနဲ့ရှင်နုလို့လာလို့ထေဘသုကုပင်းရှင်နေအစကြီးတွေဟိုပုဂ္ဂိုလ်တွေကတော့ပစ္စည်းမှုဘုဂိကပုဂ္ဂိုလ်တွေကိုတကယ်ပါရမီဆူတောင်းနဲ့ပြီးဆုံးခဲ့တဲ့ပုဂ္ဂိုလ်တွေဆိုတော့ဒီကုံနဲ့ तू ကမရဘူးမရတဲ့အခါမှာဒီမှာအိတ်တာမစ္စည်းဖြစ်တာပဲဒါပဲစိတ် မကောင်းလာစိတ်ဓာတ်ညံ့ဖြစ်လာအဲ့တော့သူတို့လိုနာမည်ကြီးခြင်းနဲ့ဘွယ်လူကုံတွေရခြင်းနဲ့အဲ့ဒီမှာရအောင်ရှောက်လုပ်တော့တာအဲ့ဒါစိတ်ဓာတ်ပြည့်စည်တဲ့အတွက်နောက်ဆုံးတော့သူကမျိုးမျိုးကြံစီတယ်နော်ဘုရားရှင်ကတတ္တိတိကြံစီစိတ်ကိုမကောင်းတာတွေရှောက်လုပ်တဲ့အခါကျအောင်လားကြိုးမဲ့ဆုံရှုံပြည့်စည်ညီမျိုးတဲ့ဘွာမျိုးရောက်နောက်ဇာတတဒီမှာလည်းကြည့်လိုက် ဇာတတမှာလည်းကြည်လိုက်ရင် သူ့ဖေကလည်းဘယင်ပဲလေရှေးကံပြည်စုံခဲ့တာပဲပြည်စုံခဲ့တဲ့အတွက်သူဟုတ်လားဘယင်နာတော်တွေမှာ မွေးဖွားခဲ့ရသူ့ဖေကဘယင်တာတမဘယင်တော့မဟုတ်နော်သူ့ဖေကတကယ်ကိုကြောင်းတကသောတာပန်ဘယင်ကြီးပြိမိတာတာမင်းကြီးဆိုကုသိုလ်ကောင်းမှုပါလို့ဒီလိုတကယ်နေရာကောင်းမိဘကောင်းကို အမိ မိဘကောင်းနဲ့တွေ့ခဲ့ရတာပဲဒါပေမဲ့လို့ဒေဝဒဆိုတဲ့ဆရာပေါင်းမှားသွားတဲ့ခါကျဆရာပေါင်းမှားသွားတဲ့အတ္တသမပီတိပြတ်သွားတော့ဘေးရသိကောင်းတယ်နန်းလို့ရင်တော့နန်းရိုးရိုးအေးဆေးဆေးပေးလိုက်တာဒါတော့သူကမကျေနပ်နိုင်နော်သူပေါင်းနေတဲ့ပုံကမကောင်းတဲ့ခါကျတော့ဒီလောက်နဲ့မကျေနပ်တော့ဖားကိုတတ်တဲ့အနေထားကြီးရောက်ပြီးဘဝနစ်နာပြည့်စုံဆုံးတာသူတို့ကတကယ်တော့ပါမီ ဟိုဘိရှမဘုရားပုံကိုယ်ရမဟုတ်ဘူးပါမီဒူးရှိတဲ့ပုံကိုယ်တွေနော်ဇာတတဆိုရင်လည်းပဲဘုန်းကြီးတို့တာမညာဖလာတုံးနာပြီးတဲ့ချိန်ဘုရားရှင်ပါမီလေဟောဒီမင်းဟာတဲ့တကယ်လို့ဖေကိုမတတ်ခဲ့ဘူးဆိုရင်ဒီတာမညာဖလာတုံးနာပြီးရတယ်သူကသောတာပန်ဖြစ်နိုင်သောတာပန်ဖြစ်မယ်ဒီလိုမိတ်အခုတော့သူလည်းပဲစိတ်ကောင်းနှလုံးကောင်းမရှိတဲ့အတွက်ဒါပြည့်စည်တဲ့အတွက်ဒါနစ်နာတော့ အဲဒီအဲ့တော့ဒီအချက်တွေကဒီမှာဆရာကောက်ချက်ကြပြတာပုထုဇဉ်ပုထုဇဏဂတိစိတ်မချသေးတဲ့အဖြစ်ကိုဖော်ပြလျက်ရှိရာပုထုဇဏဂတိမှာစိတ်ချသောရိယာဘူမိသို့ရောက်၍အလေးပေးကကြိုးစားသင့်ကြောင်းတတိပေးလျက်ရှိပေသည်ဒါတပေကံပေးခြင်းနေတဲ့တဲ့သာမဏေ64မှာပါပါတယ်ဒီတော့ဘုန်းကြီးတို့ကပုထုဇဉ်ဘဝမှာဆိုရင်ဖြစ်သေးတယ်ဆိုရင်အရိယာဘဝရောက်ကြိုးစားထုတ်ရမှာပဲ ကြိုးစားအထုတ်တဲ့ကစနစ်တကျကြိုးစားအထုတ်ကိုလိုတာပေါ့နော်စနစ်တကျကြိုးစားအထုတ်မှသာလေဝိပဿနာဉာဏ်လေးဆင်ဆင်တက်ပြီးမဉဏ်ဖုန်ဉာဏ်ရမှာဟုတ်အဲ့လိုမှကြိုးစားအထုတ်မှုမရှိဘူးဆိုရင်တော့ဝိပဿနာဉာဏ်လေးဖြစ်ဖို့လည်းခဲရင်လည်းပြီးတော့မဉဏ်ဖုန်ဉာဏ်ဝိပဿနာဉာဏ်လေးမဖြစ်ဘူးဆိုတော့မဉဏ်ဖုန်ဉာဏ်ဘယ်လို့မှမရနိုင်အ ਨੇ ဆုံးဘုန်းကြီးတို့တဏ္ဍာရီများသင်္ခါရုပ္ပခဉာဏ်လောက်ရောက်သွားရင်ဒါပရိသန်ကြီးကြိုးပေးတယ် ဟိုဘဝရောက်တာနဲ့ပြန်နေဒီဖြစ်နေတဲ့ယုံနာတဘာတွေချက်ချင်းပေါ်တာတွေချက်ချင်းမှတ်ပြီးတော့မညာပညာရနိုင်တယ်ဆိုတော့ဘုန်းကြီးတို့သောတာလူကရတုံမှာခဏခဏပြောခဲ့တယ်ဒီသုံးအကြောင်းလေးပြီးတော့အောက်ဆက်ကြည့်မယ်နော်အဲတော့ဒီအကြောင်းအရာတွေကို ထောက်ဆပြီးတော့တပေကံပေးခြင်းနေတဲ့အသည့်ဆရာတော်ကတော့ဒါအတ္တမပရိရိယာအရေးကြီးတယ်ဆိုတာကိုသူကကောက်ချက်ချပြတာပေါ့နော်အဲဒီမှာဘုန်းကြီးတို့ ဘယ်သူမဆိုပေါ့လို့ရှေ့အတိတ်ကံကအတိတ်ကုသကံပါပြီးသားပဲအတိတ်ကုသကံပါလို့ဘုန်းကြီးတို့ကုတူပေါင်းဘောဟာကောင်းတွေရရှိကြတယ်ရရှိပြီးတော့ကောင်းတဲ့နေရာကောင်းတဲ့နေရာလေးပို့ပို့ပို့ပို့ပြီးလိုက်တယ်ကောင်းတဲ့နေရာရောက်လာကြတယ်အနေကင်းတဲ့နေရာရောက်လာကြတယ်အနေကင်းတဲ့နေရာရောက်လာပြီးတော့ဘာလုပ်လဲဆိုတော့နော်ပြီးတော့နောက်တစ်ချက်ပြန်ကြည့်ရင်နော်အဲ့ဒီလိုအနေကင်းတဲ့နေရာဘွားတွေကြီးပွားဖို့အောင်မြင်ဖို့တိုးတက်ဖို့ လောကုလောကရာအသိပညာတွေရဖို့တတ်ဖို့ဟုတ်လားဆရာကောင်းသမားကောင်းမိတ်ဆွေကောင်းမိဘကောင်းဒါတွေကလည်းလိုတာပဲဒါတွေလည်းကိုယ့်ဘဝကိုပြန်ကြည့်ပြည်စုံစဉ်တော့ပြည်စုံနေပြီပဲပြီးတော့ဘာလို့ရမလဲအဲ့ဒါလောက်တင်မဟုတ်ပဲနဲ့ကဲမိကောင်းဆွေကောင်းဆရာကောင်းမိဘကောင်းတို့မိဘကောင်းတွေတော့တွေ့ပါဆရာကောင်းတွေတော့တွေ့ပါရဲ့ဒါပေမဲ့လို့ကိုယ်စိတ်ကောင်းနှလုံးကောင်းမပြုတ်ပြင်ဘူးဆိုရင်ဘာဖြစ်လဲအဲ လူတွေဆိုရင်တော့ဟုတ်လားတောက်စားပျော်ပါလောင်စားတွေလောက်အဲ့ဒီနောက်ကိုစိတ်ကလိုက်နေရင်အဲ့မှာဘဝစိတ်ဓာတ်ကပြည့်စည်တာစိတ်ဓာတ်ပြည့်စည်တော့ဘဝပဲပြည့်စည်တာပေါ့အဲ့ဒါတွေကိုအလိုမလိုက်မိအောင်ပေါ့နော်အခုကဲဘုန်းကြီးတို့ဒီတိုးတက်တဲ့နိုင်ငံချမ်းသာတဲ့နိုင်ငံရောက်ကြပြီဒါတွေစူးစမ်းပြီးနောက်ပိုင်းဟုတ်လားဘဝတွေကိုအခြေကြအောင်ဒါလုပ်တယ်ဒါတွေနဲ့ဟုတ်လားကိုယ်စိတ်ကောင်းတဲ့လူကောင်းဖြစ်ဘယ်ဘက်ရောက်တောက်ဟာစားမူဟာယူဟာနဲ့ဟုတ်လား လောင်ကစားတွေလောက်ရတယ်ဒါတွေနဲ့ချိန်ကုန်တာစိတ်ဓာတ်တွေပျက်စီးသွားစိတ်ဓာတ်တွေပျက်စီးနေတော့လောကီလည်းမချမ်းသာလောကီနယ်ပယ်မှာလည်းမချမ်းသာလောကုတ္တရာချမ်းသာရဖို့ဆိုတော့ဝေးသွားအကြောင်းကိုယ်စိတ်ဓာတ်တွေမပျက်စီးအောင်ခုနတော့ဆမှုပျော်ပါတာတွေလောင်ကစားတွေဒါတွေမဖြစ်အောင်စိတ်ထိန်းရဒီတိုင်းတော့ထိန်းလို့မရဘူးဗျာဘောင်းနာတစ်ခုနဲ့ထိန်းမှသာလင်ဒါရတယ်ဘောင်းနာတစ်ခုနဲ့မထိန်းတော့ပျက်စီးမှာ ကဲအောက်ကိုဆက်ကြည့်ပါအောက်မှာဘုန်းကြီးတို့ပြောသွားအဲတော့ပစ္စည်းမဝေကဒါကတော့ဘုန်းကြီးတို့လက်ဒီဆရာတော်ဘုရားရေးထားတဲ့တောင်းတုံးပါပဲပစ္စည်းမဝေကနှစ်မျိုးပေါ့နော်နိယနိယတပစ္စည်းမဝေကပုဂ္ဂိုလ်အာနိအာနိယတဟောဟောလေတာဝန်မှုတစ်လုံးကြားတယ်အာနိယတပစ္စည်းမဝေကပုဂ္ဂိုလ်အာနိယအာနိယတဘုန်းကြီးရိုက်တော့အဲ့ဘုန်းကြီးရိုက်တော့ကလည်းကြားခဲ့တာ လူရိုက်တာညာဒီနာကတာလေးထည့်လိုက်ပါနော်ကိုကိုမဆုကိုပြန်ကြည့်လိုက်တော့ကိုမဆုကကြာနေရေးတာဟိုဘက်ကတည်းကလောလောလောနဲ့ရေးတော့ကြာပါတော့ကြီးနိယတပစ္စည်းမဝိကပုဂ္ဂိုလ်အနိယတပစ္စည်းမဝိကပုဂ္ဂိုလ်နှစ်မျိုးပေါ့နော်နိယတဆိုသေချာတာမျိုးပြောတယ်ဥချသေချာတဲ့စုကြည်ပါပေါ့အင်္ဂုလိမာလာတို့လိုတန်တတိမတ်တို့လိုပေါ့နော်သူတို့ကြတော့ တရားနဲ့တွေ့ဟုတ်လားသူတို့ကဒီဘက်ဘဝကိုကျွတ်တောင်းဝင်ရမယ့်ပုံသေချာဘဝကျွတ်တောင်းဝင်အဝင်တဲ့ပုံကုမျိုးကိုနိယတပစ္စည်းမှာဝိကပုံကုလို့ခေါ်တယ်နော်မုတ်ချတရားရမယ့်ပုံကုမုတ်ချစူကြီးပန်တဲ့ပုံကုအင်္ဂုလိမာလာစာရှိတယ်နော်အင်္ဂုလိမာလာလို့ကြည်လိုက်ပေါ့နော် လူပေါင်းတောင်ထောင်ချီတတ်ဒါပေမဲ့လို့ပစ္စည်းမဝိကပုံကုဖြစ်တော့ကျွတ်တောင်းဝင်တာပါပဲ သူတို့လည်းဘုန်းကြီးတို့ကြည့်တဲ့အခါကျဆရာဆိုးနဲ့မတွေ့ဘူးလားတွေ့တာပဲဆရာဆိုးနဲ့တွေ့တဲ့အခါကျတော့မကောင်းတဲ့ဆရာနဲ့တွေ့တဲ့အခါကျသူတို့လည်းဒုက္ခရောက်ခုတာပဲနော်ဒါပေမဲ့လို့ဘာဖြစ်လဲအတ္တဓမ္မပရိဒီယာမပြတ်ဘူးစိတ်ကောင်းနှလုံးကမပြတ်ဘူးမပြတ်တဲ့ခါကျဘုရားနဲ့တွေ့တော့ဘုရားနဲ့တွေ့နေစိတ်ကောင်းနှလုံးကောင်းရှိတော့စိတ်တွေနူးညံ့ပျော့ပြောင်းသွားပြီဘုရောကောင်းတရားတွေ တော်ဝင်ယုံကြည်အားထုတ်တာချက်ချင်းလွယ်လွယ်ကူနဲ့မရဘူးပေါ့သူတို့လည်းစူကြည်ပန်ဆိုရင်အားထုတ်မှရအာနိယတပစ္စည်းမဝိကပုဂ္ဂိုလ်ဒါမသေးကြတဲ့ပစ္စည်းမဝိကပုဂ္ဂိုလ်ဘုန်းကြီးတို့ဒီမှာတော့ခရီး80တထေတာစနီးမောင်တော်ကိုပြောကြတာပေါ့သူတို့ကြတော့မသေးကြဘူးပေါ့နော်မသေးကြတဲ့ခါကျတော့ဘာဖြစ်လဲဘဝမှာတရားရမယ်အချိန်မှာ မကြိုးစားခဲ့ကြဘူးပေါ့ဗျာနော်ဘုရားရှင်နဲ့တွေ့တဲ့ချိန်မှာအဲ့ဒီချိန်မှာအသက်အရွယ်လည်းကြီးကိုကညာနေလည်းဆုပ်ယုပ်တဲ့ချိန်မှာဘုရားရှင်နဲ့တွေ့တော့သူတို့ကပရမရွယ်တုန်းကလည်းကြိုးစားမယ်ဆိုရင်ဒါမျိုးသားယာနာမျိုးသမီးအနာခံဒုတိယရွယ်မှာကြိုးစားမယ်တတိယရွယ်မှာကြိုးစားမယ်ဆိုရင်ဒါတရားရနိုင်သေးတာပဲခုနောက်ဆုံးရွယ်ရောက်သွားပြီပေါ့ဒုတိယရွယ်လောက်တတိယရွယ်ကြမလောက်နိုင်တော့ဘူးနောက်ဆုံးရွယ်ရောက်သွားတဲ့အခါကျဘယ်နှမကိုတရားမရနိုင်တော့ အဲ့ဒါတွေကြည့်ရင်သူတို့မှကြတော့ဗာဖြစ်လဲဆိုဟွန်းတာဝရီတုပါနေတရားချိုးတက်တာလည်းပြောလို့ရတော့ဘောနော်ပြီးတော့လောကီစီစဉ်တာနဲ့ပြောလောကီစီစဉ်နေတယ်မှာမေမျောပျော်ပါနေတယ်အတ္တသမပတိချိုးတက်တာလည်းပါတော့ဘောအဲ့ဒီလိုမျိုးဖြစ်တဲ့အတွက်သူတို့လည်းတကယ်တမ်းကြတော့ဘုရားမိန်တော်ကုဏကြည်လိုက်ပေါ့ဘုရားဗာမိန်လဲဆိုတန်ငငယ်ရွယ်ရွယ်ဗြဟ္မအရွယ်မှာအာထုတ်ခင်အညာတကယ်အစင်းမြင့်တဲ့ ရတ္တမဉဏ်တော့ရနိုင်တာပဲရနိုင်ပေမဲ့လို့လေသူတို့ကိုယ့်ရဲ့ဆရာကောင်းတမကောင်းမတွေ့မှုမိဘကောင်းနဲ့မတွေ့မှု နောက်ပြီးတော့ကိုယ့်ရဲ့အပြောပါအာရုံလိုက်စားပြီးစိတ်ဓာတ်တွေပျက်စီးမှုကြောင့်တဘောရတဲ့နိနာဆုံးရှုံးတယ်အဲ့ဒီလိုပုံကုံမျိုးကြတော့အနိယတပစ္စည်းမဝေကပုံကုံလို့မှတ်ပေါ့အဲ့တော့ဒီမှာအငင်းခုံရှိတာပေါ့နော်။ဘာပြောလဲဆို ဗီဇဆိုတာပတ်ဝန်းကျင်ပေါ့ဗျာမိခွန်ဖောက်ကောင်ဒီမှာတော့ဘုန်းကြီးတို့တာမန်ရေးတာပေါ့ဒီကရန်ကြအကုန်ဆိုင်တော့ခုနပရိခုနသမ္ပတိ14ပါးထဲမှာကြည်လိုက်ရင်ခုနသမ္ပတိ14ပါးအဲသမ္ပတိ14ပါးပြန်ကြည့်မယ်အဲ့ဒီသမ္ပတိ14ပါးထဲမှာကြည်လိုက်ရင်သူကဗီဇဆိုတာဘာပြောပတ်ဝန်းကျင်ကိုနော်အဲဗီဇဆိုတာဒီမှာတော့ဘောဝေဇာကရဘုညာတာပေါ့နော်ပတ်ဝန်းကျင်ဆိုတာတော့ဒီတပ်ဝတိဒီမှာနေတရားကိုပြောတာ အဲတော့ဒီမှာငင်းခုန်ရှိတာကတော့ဗီဇနဲ့ပေါင်းရင်နှမျိုးပေါ့နော်အာဗီဇကောင်းမှတချို့လည်းပေါင်းရင်ကောင်းမှထုတ်တတ်တယ်ဆိုဒီငင်းခုန်နေရှိတော့ဒီမှာကောက်ချက်ချပြတာတော့မှနိယတပစ္စည်းမဘွေကပုဂ္ဂိုလ်များကြတော့ဗီဇနော်ဗီဇပုပ္ပိဇကတာပုညာဒါအဓိကကြတယ်နော်ဒီလိုစုကြည်ပံပုဂ္ဂိုလ်တွေပေါ့ရှေးဘဝတုန်းကဒါအတိတ်ကရှိခဲ့တဲ့ကုသိုလ်ကောင်းမှုတွေပါလာရင်ဒီပုဂ္ဂိုလ်တွေကသိကြပေါ့ နော်တရားရကိုရတယ်ဘာဖြစ်အတိတ်ဘဝပါပြီးဖြည့်ခဲ့တော့အဲ့ဒါပဲတခြားပုံကိုယ်တွေဆိုရင်တော့နေရာပြုံးအနိယတပစ္စည်းမဘွေကပုံကိုယ်တွေဆိုရင်တော့ပါဝင်ရင်ပေါ့နော်မိကောင်းဆွေကောင်းဆရာကောင်းသမားကောင်းမိဘကောင်းဒါအဓိကကြတယ်ဒီနှစ်ခုတည်းကိုရည်ပဲပြောတော့နော်ဒီလေးခုတည်းကိုရည်ပဲပြောတာမဟုတ်အပြောချင်တာတော့သဗ္ဗုဒိတုပါနေတရားနဲ့ပုဗ္ဗိဇာကရပုညတာနှစ်ခုတည်းရည်ပဲပြီးတော့အငင်းခုံဖြစ်တာလေရောတချို့ကပါဝင်ခြင်း ကြောင့်မို့ပျက်စီးရချိုးလည်းဗီဇာမကောင်းလို့ပျက်စီးရဒါမျိုးငင်းခုံနေရှိတဲ့နေရာမှာဒီနှစ်ခုတည်းကြည့်မယ်ဆိုရင်တော့อืมဒါနိနိယတပစ္စည်းမဝေကပုဂ္ဂိုလ်ပေါ့အဲ့ဒီလိုပုဂ္ဂိုလ်မျိုးဆိုဗီဇာပဝိဇာကရာပုံညာဒါရှေးအတိတ်ကအဓိကကြတယ်အဲဂျန်တဲ့ပုံကိုယ်တွေပေါ့လေကိုကအတိတ်ကပါရမီကလည်းဒီလောက်ဒီပါရမီမပြည့်စုံခဲ့ဘူးဆိုရင်တော့ဒီလိုပုံကိုယ်တွေကတော့ပါဝင်ခြင်းမမိကောင်းပါကောင်းဆရာကောင်းသမားကောင်းမိကောင်းဆွေကောင်းဒါကတော့အဓိကကြတယ် ဒါပေမဲ့လို့တပည့်ကဆရာတော်ကြီးကတော့ဒီညမှာဘာဝတိကဓာမိတ်ပါလေတံပတ္တိ14ပါးထဲမှာအတ္တသမပရိတိတာအဓိကကြားတယ်ဓာမိတ်ပါအတ္တသမပရိတိအဓိကကြားတယ်ကိုဒါပြီးဆုံးရင်တော့ကိုယ့်ရဲ့ကိစ္စချင်းလောကီဆရာလောကုတ္တရာကိစ္စပြီးပြီးနိုင်တယ်ပေါ့နော်ဒီနေရာမှာဘုန်းကြီးတို့ကဗီဇနဲ့ ပါဝင်ခြင်းနှစ်ခုဒါလေးစဉ်းစားကြည့်ပေါ့အဲ့တော့စဉ်းစားစရာရှိတာကဒီနေ့မေးစရာရှိတာပေါ့နော်อืมခုနအတ္တသမပတိအဓိကကြားတယ်ဆိုရင်อืมဇာတတမင်းပေါ့ဇာတတမင်းဆိုရင်သူသူဆိုရင်တော့ဟုတ်လားပါဝင်ခြင်းဆရာစိုးနဲ့ပေါင်းသိပြီလို့ဒါမျိုးစေဆုံရှုံတာခုနကလေး80တတိတာဆိုရင်တော့ နော်သူ့ရဲ့ရှားကောင်းတမကောင်းဆိုပေါင်းခြင်းမိကောင်းကင်းမဲ့လို့ဒါတွေဆုံရှုံတယ်အင်းဒီတော့ဒါတွေကြည့်လို့ရှိရင်ဇာတတမင်းကိုကြည်ပြန်တော့လေသူ့ရှားကောင်းတမကောင်းဘဟုတဲ့ပုဂ္ဂိုလ်နဲ့ပေါင်းမိလို့ဟုတ်လားဆုံရှုံတယ်လို့ဒီလိုပြောလို့ရသလိုခုနကခရီရှိတဲ့တထေသားလည်းမိကောင်းဖကောင်းဒါတွေမတွေ့လို့ပေါင်းခြင်းကရေးကြည့်တယ်လို့ကုတ်ကပ်ပြီးတော့မေးလို့တော့ရတယ်ဒါပေမဲ့လို့ကလျာဏမိတ်တ တော့မှကြတော့ဗာလဲမိကောင်းဆွေကောင်းအဓိကကြတယ်ဒီလိုပြောတော့အဲ့ဒါဆိုရင်အတ္တဘာပတိတိချုပ်တင်လို့လည်းဘာမှမဖြစ်ဘူးမိကောင်းဆွေကောင်းမရှိလို့ဒီလိုဖြစ်တာဒီလိုပြောလို့တော့ရတော့ဒါပေမဲ့လို့ပြန်ကြည့်ရင်ရှင်ဒေဝဒဆိုဘုရားရှင်ဆိုတဲ့တကယ်တမ်းကျဒေဝဒတဲ့ကောင်းတဲ့ဘုရားရှင်ဆိုတဲ့ဆရာသမားနဲ့လည်းရတာပါပဲတွေ့ခဲ့တာပါ နောက်ဆုံးမြေမျိုးနောက်ဆုံးအချိန်မှမှန်မှန်သိတာမြေမျိုးကနိမပဲသိတာဒါပေမဲ့အချိန်မှဝီစီမြေမျိုးပြီးဝီစီရောက်သွားတယ်စိတ်ကောင်းတဲ့လုံကောင်ဒီကောင်နောက်တစ်ခုကဘုန်းကြီးတို့ဘာထောက်ပြကြလဲဆိုတော့ရှင်သာရိပုတ္တရာလောင်းရှင်မောဂ္ဂလာလောင်းပေါ့ရှင်သာရိပုတ္တရာလောင်းနာမည်ဥပဒေတရှင်မောဂ္ဂလာလောင်းနာမည်ကောလိတာလို့ခေါ်ပါတယ်ဒီပုဂ္ဂိုလ်တွေလည်းဘုန်းကြီးတို့ဘာလဲဆို ဆရာမနဲ့တွေ့တာပဲသူတို့ပထမဆုံးဒီလူလောကစိတ်ပြတ်ငြင်းငွေပြီးတော့ဒီဘာသာတရားတွေလေ့လာတဲ့အခါကျသိသိပြပန်ကြီးတွေရောက်သွားတာ ਨੇ ရှာကောင်းမဟုတ်ဘူးဆရာမပဲသူတို့လေ့လာကြည့်လိုက်တဲ့အခါကျသူတို့ဒီဆရာရဲ့တရားတွေခဏလေးနဲ့တရက်နှစ်ရက်တွင်လေ့လာတယ်မြန်အကုန်တက်မြောက်သွားဘာမှနှစ်သာရမရှိမှန်သိတယ်ဆရာမနဲ့တွေ့ပေမဲ့လို့သူတို့ပြည့်စုံမသွားဘူး နော်ဆရာမနဲ့တွေ့တော့ပဲရောက်တယ်ဟိုမသိတဲ့နေရာရောက်တာပေါ့ဗျာမသိတဲ့နေရာရောက်လို့ပဲဆရာမနဲ့ဆရာမရှိတဲ့နေရာမသိတဲ့နေရာပရိဒုပမဟုတ်တဲ့နေရာဒါပြောလို့ရတော့ပေါ့အဲ့တော့ဥပဒိတာတို့ကောလိတာရှင်သာရိပုတ္တရာလောက်ရှင်မောက္ကလလောင်းတို့လည်းဒီဆရာမနဲ့တွေ့ကြတာပဲမသိနေတဲ့နေရာရောက်ခုတာပဲဒါပေမဲ့လို့သူတို့တွေကဟုတ်လားစိတ်တက်က ခိုင်မာတဲ့ပုံကိုဟောဒီဆရာကြီးမှာတို့လိုချင်တဲ့တရားမရှိဘူးဟုတ်လားတို့လိုချင်တဲ့တရားမရှိရင်ခိုက်တာတော့မရသေးရင်မတွေ့သေးခိုက်တာဒီဆရာကြီးပါပဲထို့နေကြအောင်လို့ဒီလိုပေါ့ဗျာနောက်ဖိဆုံးကြတော့ဗာလဲဘုရားနဲ့တွေ့တယ်ဆိုပါတော့ဘုရားနဲ့တွေ့တဲ့ခါကျတော့အဲသူတို့ကောင်းတရားတွေရသွားတာပါပဲအဓိကကတော့ စိတ်တက်ကလေးနဲ့ခိုင်မာဖို့ရည်ကြငါတို့ဒီတရားတွေဒီဆရာကြီးတွေရောက်သွားတဲ့အခါကျငါတို့လိုချင်တဲ့တရားသူ့မှာမရှိသေးဘူးအဲတော့ရှိတဲ့နေရာရှိတဲ့ဆရာစောင့်ရမယ်ရှာကြမယ်ဒီလိုနဲ့နေကြတာဟုတ်စိတ်တက်တွေမရင်မရမင်းနဲ့ချို့ကြလဲဒီလိုပုံကိုယ်တွေကပြောကောင်းတာပြောကောင်းတော့သူတို့ပဲပါသွားနိုင်တာလေခုနကအလားတွေပဲကြည်လိုက်ပေါ့ရှင်ဂုတိမာလာတို့ဆရာမနဲ့တွေ့တယ်ဒါပေမဲ့စိတ်ကောင်းနှလုံးကောင်းရှိတဲ့အတွက်ပညာပုံညာရတယ် တန်တတိမှတ်ကြည့်လဲခုနကသူမင်းပေါ့ဗျာသူဆရာပြောမှုတကယ်စစ်တိုက်ပြီးတဲ့အတွက်နန်းစီစဉ်ခံစားဝင်ပြုလိုက်တယ်ဟုတ်လားသူတော်ကောင်းတရားတွေညှို့အောင်မှမသိဘူးပေါ့ဖះရှိနေအနန္တိစိန်ကိုခုနှစ်တိတိစားတော့မူရဲ့ဒီလိုနေတော့ဒါပေမဲ့လို့သူတို့မှာစိတ်တက်ကပျက်စီးမပေါဘူးစိတ်တက်ကကောင်းနေတယ်စိတ်တက်ခိုင်မာတဲ့အတွက် သူတို့ကမညာပုံညာရတာဒါကြောင့်မို့တတိကဆရာတော်ရရပါအတ္တာဤအတ္တနောနာထောနော်ကိုယ်စိတ်ကိုယ်ရအကိုရအစီဟာကိုယ်ပဲဒီလိုဘုရားရဲ့ဆုံးဖြတ်အခိုင်အမာပြုပြီးတော့ဒီဒီအတ္တမပရိဟာအဓိကကြားတယ်ဒီလိုဆုံးဖြတ်ပေးပါတော့အဲ့တော့ဘုန်းကြီးတို့လူဝရောက်လာလူဖြစ်ချိုးနှပ်ဖို့လူစင်တန်မြင့်ဖို့ ကိုယ်တဏ္ဍမှာကောင်းရုပ်ကြက်တည်ချမ်းသာတွေနဲ့ပြည့်စုံဖို့အဲ့ဒီချိန်မှာ ကိုယ်စိတ်ကိုကောင်းစွာ ထိမ့်ဖို့လိုအပ်တာပေါ့ဗျာအဲ့လိုစိတ်ကို ထိမ့်ဖို့ကြတော့ဘုန်းကြီးတို့ဒီဓမ္မပဒဆုံးမာတွေနဲ့ပြောချင်ပါတယ်ဓမ္မပဒပါမိတ်ထားလဲဆိုတော့ဩဝဒကာရာ19မှာပေါ့ဗျာအရင်ကလည်းပြောခဲ့ဝေးတဲ့စကားမိစ္ဆာပဏိတံစိတ်တံ ကောင်းတဲ့စိတ်ထားကတော့ပါပိယောတံပါပိယောနံတရောကရီမကောင်းတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်မကောင်းတဲ့စိတ်တက်ရှိတဲ့ပုဂ္ဂိုလ်ကတော့အောက်တန်းကြတဲ့ရုပ်မာတဲ့ပုဂ္ဂိုလ်ဒီစိတ်တက်ကပဲပြုတ်လောက်ပြလိုက်တာပဲမကောင်းတဲ့စိတ်ထားမယ်ဆိုဒီမကောင်းတဲ့စိတ်တက်ကပဲအောက်တန်းကြအောင်ရုပ်မာတဲ့ပုဂ္ဂိုလ်ဖြစ်အောင်လုပ်လိုက်တာတမ္မာပဏိဟိတစိတ်တံတေရသောနံတတော်ကလေးတကယ်လို့စိတ်က စိတ်ဓာတ်ကောင်းနေမယ်စိတ်ကောင်းနှလုံးကောင်းရှိနေမယ်ဆိုရင်အဲ့ဒီစိတ်ထားရှိသူကို အထက်တန်းကြသူဖြစ်အောင်မြင့်မြတ်သူဖြစ်အောင်ဒီစိတ်ဓာတ်ကပဲလှုပ်ပေးလိုက်တာဒီတော့ထက်တန်းကြတာတို့အောက်တန်းကြတာဆိုတာတွေဟာစီစဉ်ဥစ္စာနဲ့တမ္မတမဟုတ်ယာရုအာနာနဲ့တမ္မတမဟုတ်ဘူးနော်ဂုံတရားတွေနဲ့တမ္မတမဟုတ်ဘူး ဘာသတ်မှတ်ပေးလိုက်ဆိုအတ္တသမပရိတိဒါသတ်မှတ်ပေးလိုက်တယ်ဒါလေးမှတ်ထားဖို့ဘုန်းကြီးတို့တကားလူဆိုတဲ့စကားလေးကိုပြန်စဉ်းစားတော့မနုဿပါမနုဿဆိုမနောဥဒ္ဒနာရေတန်တိမနုဿောနော်စိတ်ထမြင့်မြတ်တဲ့ပုဂ္ဂိုလ်ထက်တန်းကြတဲ့ပုဂ္ဂိုလ်စိတ်ဓာတ်ထက်တန်းစိတ်ဓာတ်ထက်တန်းမြင့်မြတ်တဲ့ပုဂ္ဂိုလ်လူလို့ခေါ်တာကိုဒီကပြောရင်စိတ်ထမြင့်မြတ်တဲ့လူဆိုတဲ့အဓိပ္ပာယ်ရတော့ အဲ့မှာလူနဲ့ဒိဋ္ဌံကွာကြကြနဲ့နည်းနည်းကြည့်အောင်ဒီစိတ်တဲ့တိဋ္ဌံနေကြတော့ဒီအတ္တမှာပရိစိတ်ကောင်းတဲ့လုံကောင်းမရှိဘူးဒိဋ္ဌံနေကြပါပြည့်လဲကောင်းတဲ့တကောင်တွေ့ရင်မနာလိုတာဝန်တိုတာလောဘကြီးတာဒေါသကြီးနိုင်ငယ်ညင်းဒါတွေလောက်တာပေါ့နော်အဲ့တော့စိတ်ထားဆိုစိတ်တွေကအောက်တန်းကြတဲ့စိတ်တွေပြောလွန်ကဲနေတဲ့အတွက်တကောင်နဲ့တကောင်တွေ့ပြီးတစုနဲ့တစုတွေ့ပြီး ခိုက်ကြတိုက်ကြရံဖြစ်ကြဒီလိုနဲ့ကွဲကြပြဲကြဒီလိုနေတာကိုတကယ်လို့အတ္တသမပတိစိတ်ထားအပြည့်ဝရှိတဲ့ပုဂ္ဂိုလ်လူပြီးသားတဲ့ပုဂ္ဂိုလ်လူစင်တာမိတဲ့ပုဂ္ဂိုလ်များဆိုရင်တော့လူပေါ့နော်သူကလည်းတာမလူတော့မဆိုလို့ပေါ့တကယ်ကိုစိတ်ထားမြင့်မြတ်တဲ့ပုဂ္ဂိုလ်မျိုးမှဒီလိုလူမျိုးဆိုရင်တော့တော့ဗြဟ္မစုတရားအလိုလိုကိန်းလာတာ စိတ်ကောင်းနှလုံးကောင်းရှိလာပြီသုတ္တနာမေတ္တာတတ်ဆိုလည်းရှိတာကရုဏာတတ်ဆိုလည်းရှိတာမုရိတာဝမ်းမြောက်ဝမ်းသာစိတ်လည်းဖြစ်တာဥပေက္ခစိတ်ဗြဟ္မစိုတရားတွေအပြည့်အဝထားနိုင်တယ်စိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်များဗြဟ္မစိုတရားနဲ့ပြည့်စုံတယ်ဗြဟ္မစိုတရားနဲ့ပြည့်စုံတဲ့မိသားစုရရွာနိုင်ငံအဲ့ဒီနိုင်ငံတွေကြီးပွားတာတိုးတက်တာပါပဲစိတ်ကောင်းနှလုံးကောင်းပျက်စီးပြီဆိုတော့ဗြဟ္မစိုတရားပျက်စီးတော့ ဗြဟ္မစိုတရားပျက်စီးပြီဆိုရင်အဲ့ဒီနိုင်ငံအဲ့ဒီရဒေတာအဲ့ဒီမိသားစုကအကုန်လုံးအေးချမ်းမှုမဖြစ်နိုင်ဘူးပြအဲကြောင့်ကိုယ်တဏ္ဍာမှာစိတ်ကောင်းနှလုံးကောင်းရှိဖို့လိုတယ်စိတ်ကောင်းနှလုံးကောင်းရှိအောင်မလုပ်မလဲသူတော်ကောင်းတရားတွေအထောက်အောင်သူတော်ကောင်းတရားတွေအထောက်နေကိုယ်တဏ္ဍာမှာဗြဟ္မစိုတရားတွေလည်းပြီးသွားတာနော်သူတော်ကောင်းတရားတွေအထုတ်ပြီးတော့ဘုန်းကြီးတို့ကနောက်တစ်ခုက ဒီမေတ္တာဓာတ်တွေကရုဏာဓာတ်တွေမုဒိတာဓာတ်ဥပေက္ခဓာတ်တွေပြည့်စုံအောင်လေကျင့်သုံးဖို့လိုတယ်နော်တခါတလေမှာဘုန်းကြီးတို့ဘာဖြစ်တာလဲဆိုဝိပဿနာတော့အထောက်ပါရဲ့ဒီမေတ္တာဓာတ်တွေကရုဏာဓာတ်တွေမုဒိတာဓာတ်တွေဥပေက္ခဓာတ်တွေအင်တာနဲနဲ့တွေ့ရလူပြင်ကမ္မထဘုန်းကြီးတွေကမ္မထလုံးလုံးတဲ့ပုံကုန်တွေဝိပဿနာတော့ပြောနေတာဒေါသလွန်ကြီးမာနလွန်ကြီးဆိုဘယ်မှာမေတ္တာဓာတ်ကရှိတော့မလဲအကြောင်းအဲ့ဒါတတိထားစရာပဲ အဲတော့ကိုယ်လုပ်ငန်းနဲ့ကိုယ်အလုံးနဲ့ညီအောင်တော့ဘုန်းကြီးတို့နေဖို့ထိုင်ဖို့တော့လိုတာပေါ့နော်အဲ့ဒါဘာကိုသွားပြနေလဲဆိုစိတ်တက်မပြည့်တဲ့သဘောတွေသွားမြင်ရတာစိတ်တက်မပြည့်လို့ဒါမျိုးဖြစ်တော့စိတ်တက်တွေပြီးွားနေမယ်စိတ်တက်ပြီးွားတရားအသိဉာဏ်တွေပြီးွားရင်စိတ်တက်ပြီးွားမှာတရားအသိဉာဏ်မပြီးွားရင်စိတ်တက်မပြီးွားစိတ်တက်မပြီးွားရင်ခုနဗြဟ္မစိုတရားတွေကင်းမာနတွေလောဘတွေဒေါသတွေတက်နေဒါမျိုးတွေတွေ့ရအောင် ဒါကြောင့်ဘုန်းကြီးတို့စိတ်ဓာတ်ပြီးဖို့အရေးကြီးတယ်စိတ်ဓာတ်တွေပြီးနေရင်ခုနကဘုန်းကြီးတို့ဒီတမ္ပတ္တိ14ပါးထဲမှာအတွင်းစိတ်ကောင်းပြင်းမဲ့ကောင်းနေကောင်းမှုရှိကနေရာမှာဧကံကြီးပွားကြောင်းကိုယ်စိတ်ကနှလုံးသားစိတ်နှလုံးသားတွေကောင်းနေမယ်ဆိုရင်စိတ်ဓာတ်တွေအတွင်းထဲမှာစိတ်နှလုံးသားတွေကောင်းနေမယ်ဖြောင်းမနေမယ်ရိုးသားနေမယ်ဆိုရင်တော့တွင်မိတ်ကောင်းမိတ်ဆွေကောင်းဆရာကောင်းမိဘကောင်းဆိုတွင်မှာပါပဲ။ တွင်းစိတ်ကောင်ပြင့်မိတ်ကောင်းတယ်နော်ကောင်းမှုရှိကံကိုယ်ကောင်းမှုရှိကံလည်းပါလာလို့ဒီလိုစိတ်ကောင်းနှလုံးကောင်းဆိုချင်နေရာမှာကိုတင့်တော်တဲ့နေရာဟုတ်လားအန္တရာယ်ကင်းတဲ့နေရာအလိုလိုရောက်အဲ့ဒါဆိုရင်တော့ဘုန်းကြီးတို့တွေကြီးပွားချမ်းသာနိုင်တော့ဗျာနော်လောကုတ္တရာလောက်လို့လောကီလောက်လို့ဟုတ်လားလောကုတ္တရာတရားတွေကြင့်ကြံနေလေစိတ်ကောင်းနှလုံးကောင်းရှိတဲ့ဘုရားတေချာဘောရနိုင်တာပဲ လောကအလုပ်တွေလုပ်နေတယ်ကြီးပွားချမ်းသာနိုင်တယ်နော်ဒါကြောင့်မို့ဒီနေ့ဒီလောက်နဲ့တင်ကြအောင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပူညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဗျာပေးတဲ့ဆုနဲ့ပြေဝပါရပါစေရှင်ဗျာ